ကျွန်တော်ဩစတြေးလျဘက်တော့ယနေ့16ရက်10လပိုင်း2021ခုနှစ် Quantum Bodies USA မှာကြီးမှုပြီးတော့ကျင်းပခဲ့တဲ့ဦးဇင်းတို့ရဲ့အပတ်စဉ်ဒီနေ့ဦးဇင်းတို့ပဲစနေနေ့ပေါ့အမေရိကဘက်တော့တောက်ကြစနေနေ့ဦးဇင်းတို့ဘက်ကစနေနေ့တရားပွဲဓမ္မသဘင်မှာပြီးကြတဲ့ဘက်ကဦးဇင်း ရှင်သာရိပုတ္တရာမထေရမြတ်ကြီးဤဘဝနဲ့ဓမ္မဟောပေးခဲ့ပြီအခုရှင်မောက္ကလမထေရမြတ်ကြီးရှင်မောက္ကလမထေရမြတ်ကြီးဤဘဝနှင့်ဓမ္မကိုယနေ့တရားတော်မှာပေါင်းသူတော်ကောင်းတို့တွေကိုဥစဉ်ဟောကြားပေးပါမယ်။ဘာဖြစ်လို့ဥစဉ်ကဇတ်တော်တွေနဲ့အခုတစ်ခုပြီးတစ်ခုဟောနေလဲဆိုတော့ ဆရာတော်ကြီးတွေမထေမြတ်ကြီးတွေရဲ့ဘဝအကြောင်းတွေဓမ္မတွေကို လေ့လာစေခြင်းလို့သင်ယူစေခြင်းလို့ပါမှားယွင်းခဲ့တဲ့အမှားတွေကောင်းမြတ်တဲ့သူတို့ရဲ့အကျင့်တွေဒါတွေကို အတုယူပြီးတော့ဥဇဏုတတွေဘဝတန္တရာလမ်းကိုလျှောက်လှမ်းတဲ့အခါမှာမမှားသင့်တာမမှားအောင် အခုမထေမြတ်ကြီးနှစ်ပါးရဲ့ဘဝလမ်းမှာ ကြည့်တဲ့အခါကျတော့အရှင်သာရိပုတ္တရာမထေဟာ အခုတရားနာခဲ့ရပြီဘလောက်သူ့ရဲ့စိတ်ထားဟာနှုညံ့လဲအမတန်မှနှုညံ့တယ်သူ့ရဲ့ပင်ကိုစရိုက် ပင်ကိုစိတ်ထားခုပြောသလိုသူများ ဆဲလည်းဘာမဖြစ်သူများထုလည်းဘာမဖြစ်သူအဲ့လို သူ့ရဲ့ပင်ကိုစရိုက် အေးချမ်းတဲ့ဘဝပိုင်ရှင်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကလည်းချီးကျူးရတယ်စင်သာရိပုတ္တရာမထေရမြတ်ကြီးသွားဟန်လာဟန်ပြောဟန်ဆိုဟန်နေထိုင်မှုနေအင်ပဒံမကို ကြည်ညိုပွဲဖြစ်လို့ရှင်မောက္ကလမထေရမြတ်ကြီးရဲ့ဘဝကြတော့ပုံစံတစ်မျိုးဖြစ်ပြန်တယ်ဘဝတွေမှာကြမ်းထမ်းခဲ့ရှင်မောက္ကလမထေရမြတ်ကြီးရဲ့ဘဝတွေကြတော့ စိတ်မြန်ကိုမြန်ဟိုလူတာမအဖြစ်ပြောရင်တော့မဟုတ်မခံပုံစံမျိုးပေါ့နော်သူ့ရဲ့ပင်ကိုစရိုက်ကိုလေ့လာကြည့်တဲ့အခါကျတော့စရိုက်ကမထေမြတ်ကြီးရဲ့စရိုက်ကျတော့တစ်မျိုးအဲ့ဒီထဲမှာဘဝရဲ့ကြီးမားတဲ့အမှားယွင်းကြီးတွေဟာရှိခဲ့လို့ခံလိုက်ရတဲ့ဒုက္ခကလည်းမြောက်များစွာပဲဟောဒါကြောင့်မို့ဦးဇင်းတို့ကအခု ရှမောက်ကလမထေမြတ်ကြီးရဲ့ဘဝတွေအကြောင်းတွေသူ့ရဲ့ဓမ္မတွေလေ့လာပြီးတော့ဦးဇင်းတော်ကကောင်းတာတွေယူမကောင်းတာတွေပယ်ပြီးတော့ဦးဇင်းတော်ကကိုယ့်ရဲ့တန်တရာလမ်းကိုတွားရအောင်လို့အဲ့ဒီဘဝရဲ့အတွေ့အကြုံတွေနောက်ပြီးတော့အထုတ်တဲ့ဓမ္မရဲ့ဖះဟောပေးတဲ့ဓမ္မတွေမထေမြတ်ကြီးတွေဟောတဲ့တရားဓမ္မတွေဒါတွေကို အကုန်လုံးဦးဇင်းတို့ဒီနေ့ လေ့လာကြမယ်နော်အဲ့တော့ရှမောကလမထေမြတ်ကြီးရဲ့ဘဝနဲ့ဓမ္မကိုဒီနေ့ဟောပြီမယ်ဆိုတော့ရှင်သာရိပုတ္တရာနဲ့တွဲရက်ကြတဲ့သူ့ရဲ့အတိတ်ပါရမီဖြည့်တာတော့ဒါဟောခဲ့ပြီနော်လွန်ခဲ့တဲ့တသိန်းခြေနဲ့ကဘာတသိန်းကဘာတသိန်းဆိုတာရေတွက်လို့ရတယ်နော်ဟိုကတသိန်းခြေဆိုတာကတက်နောက် သုံးညာအလုံးပေါင်း140တဲ့အဲ့ဒါမျိုးကိုတတင်ချေလို့ခေါ်တာကဘာတွေကဘာတွေပေါ်ပေါ်ပြီးတော့ပြန်ပြန်ပြက်ပြက်ပြက်ပြက်သွားတာရေတွက်လို့ကိုမရဘူးတစ်နောက်သုံးညာလုံးပေါင်း140တဲ့အဲ့ဒါကိုကကိုယ်တာတွက်ကြည့်တွက်ကြည့်ကြပြီတော့ကုသင်းတို့လည်းမတွက်တတ်ဘူးเนาะအဲ့ဒါတတင်ချေတတင်ချေဆိုတာအဲ့ဒီလောက်ထိကြာညောင်းတဲ့ကာလမှာပါရမီဖြည့်ခဲ့ရတာ နောမဓာတိဖျားရှင်ကိုရောမြတ်ကြီးထာမတိရိဝဋ္ဌနာဆိုတဲ့တထေးအဖြစ်နဲ့စုပန်းခဲ့တယ်စုပန်းခဲ့လို့ဦးဇင်းတို့ဒီဘဝမှာရောက်တော့နော်ဥပတိတာကသာရိပုတ္တရှင်သာရိပုတ္တရာမထေရအလောင်းကောလိတာကရှင်မောကလံအလောင်းတော်တဲ့အခုဦးဇင်းတို့အဲ့နားလေးမှာ ရွာလေးတွေရှိသေးတယ်အခုနာလန္ဒတက္ကသိုလ်ဘေးနာလေးမှာအဲ့ဒီရွာလေးတွေအဲ့ဒါနာလကဆိုတာနာလကဆိုတဲ့ရွာဆိုတာအဲ့ဒီနာလန္ဒာဆိုပြီးတော့အခုခေါ်တဲ့မြို့ပါပဲအဲနာလန္ဒတက္ကသိုလ်ဆိုပြီးတော့အခုဟိုဒါလောက်ထားတဲ့နေရာပဲအဲ့နာလေးမှာအဲ့ဒါရှင်သာရိပုတ္တရာတို့ရှင်မောက္ကလန်တို့မွေးဖွားရာဇာတိနယ်မြေပဲရာဇဂျုံနဲ့သိမဝေးဘူးပေါ့ရာဇဂျုံနဲ့မလက်မကန်းအဲ့ဒီနေရာမှာ တငယ်ချင်းနှစ်ယောက်ဒါခုတိမ်စီဆရာကြီးထမ်းရောက်ကြတယ်ဇပွဲကြည့်ရင်းနဲ့တန်ဝေကားတွေရပြီးတော့အဲ့ဒီကနေတရားရှာရင်းနဲ့ဒါအတ္တတိမထေကယေဓမ္မဟိတုပပဝတေတံဟေတုံတထကတော အာဟဆိုတဲ့အဲ့ဒီဂါထာနဲ့ဟောလိုက်လို့ရှင်သာရိပုတ္တရာသောတာပန်တည်တယ်အဲ့ဒီရှင်သာရိပုတ္တရာကပြန်ဟောလို့ရှမောက်ကလိုင်းကြီးသောတာပန်ပြန်တည်တယ် အဲ့ဒီမထေနှစ်ပါးသောတာပတ္တိမတည်ပြီးတော့မြတ်စွာဘုရားထံသွားအေဟိဘိက္ခုယဟန်ဖြစ်နေအေဟိဘိက္ခုဆိုတာကချက်သားငါဘုရားသာသနာတော်တွင် လာတော့ဆိုပြီးတော့မြတ်စွာဘုရားခေါ်လိုက်တယ်ဆိုရင် သင်္ကန်းသပိတ်ပြိခရာလှူခဲ့ဘူးတဲ့ပုဂ္ဂိုလ်ကတခါတည်းစံပုတ်စိတ်ကြံဆိုရိပ်ပယ်ပြီးတော့သင်္ကန်းနေတခါတည်းဝတ်ယုံပြီးသားသပိတ်သင်္ကန်းအကုန်ပေါ်တာအဲ့ဒါသူတို့ရဲ့ အတိတ်ကံနေကြောင်းမို့အတိတ်ကပြုတ်ခဲ့ဘူးတဲ့ကံကြောင့်မို့ပေါ်တာအဲ့ဒါအေဟိဘိကုယဟံဆိုတာဒီတိုင်းပေါ်ကျင်တိုင်းပေါ်လို့မရအောင်ဥမာဘာဟိယရာဒုစီရိယတို့ပုဂ္ဂုတာတိမင်းတို့ဖယားဘလို့မှခေါ်လို့မရအောင်အတိတ်ကမလှူခဲ့ဘူးလို့နော်မလှူခဲ့ဘူးရင်သူကအဲ့လိုခေါ်လို့မရလှူခဲ့ဘူးတဲ့ပုံကိုကြတော့ခေါ်လို့ရတော့အခုအရှင်သာရိပုတ္တရာတို့အရှင်မောက္ကလန်တို့ဟိုသူ့ရဲ့တောက်ပါလာတဲ့အဖွဲ့အလုံး250အကုန်လုံးအိဟိဘိကုယဟန်နေဖြစ်တာအကုန်လုံးက အဲ့ဒီပထမတန်တိပါဒဆိုတဲ့တန်ခအစည်းဝေးကြီးတန်ခတန်တိပါဒဆိုတဲ့ဒီပထမတန်ခအစည်းဝေးကြီးကတန်ခတော်1250အကုန်လုံးဟာအိဟိဘိက္ခုယဟန်နေကြီးပဲတဲ့နော်အဲ့ဒီမှာစီဝေးပွဲကို မသွားခင်ရှင်မောကလမထေမြတ်ကတောတစ်ခုထဲမှာသွားပြီးတရားအားထုတ်တာဘာလို့လဲဆိုတော့မြတ်စွာဘုရားထံရောက်ရောက်ချင်း မြတ်စွာဘုရားကတရားဟောတာရှင်သာရိပုတ္တရာနဲ့ရှင်မောဂလန်ကလွဲရင်ကြံတဲ့ပုဂ္ဂိုလ်တွေအကုန်လုံးယဟနာဖြစ်သွားတယ်သူတို့နှစ်ပါးယဟနာမဖြစ်ဘူးယဟနာမဖြစ်တဲ့အခါကျတော့အဲ့ဒီမှာနေတောထဲမှာသွားပြီးတော့တရားမှတ်ရှင်မောဂလန်ကသင်္ကန်းဝတ်ပြီးတော့ခုနှစ်ရက်လုံးလုံးနေမနာညမနာအထုတ် အာထုတ်တော့အာထုတ်ရင်အာထုတ်ရင်လည်းခုနှစ်ရက်မြောက်နေ့ကျခန္ဓာကိုယ်အယံပင်ပန်းနွမ်းနယ်သွားပြီပင်ပန်းပြီးတော့နွမ်းနယ်လာတော့ဘာလုပ်လဲအိတ်ငိုက်တာရှင်မောက်ကလည်းမထေမြတ်ကြီးအိတ်ငိုက်ပြီးနေတာရမို့ဟိုကကာတွန်းတစ်ခုကရေးတယ်လေ တရားအထုတ်သွားတာတရားအထုတ်တာဘာတွေထုတော့နဲ့ကျာနာတော့မထူးတဲ့ထိုင်ရင်တော့အိတ်တသွားပြီနော်ထိုင်ရင်နဲ့အိတ်တသွားတယ်တရားသွားအထုတ်တာဆိုအခုလည်းအဲ့ဒါရှင်မောက္ကလမထေရမြတ်ကြီးကထိုင်ရင်နဲ့ငိုက်တော့တာငိုက်တော့မြတ်စွာဘုရားလှမ်းကြည့်ဩငါတတော်ကြီးတော့ မျောပြီးတော့ငိုက်နေပြီဒီနေ့တော့ငါသူ့သွားတရားဟောပြီးတော့ဒီနေ့တော့ကြွတန်းဝင်အောင်လုပ်တော့မှာပဲဆိုပြီးတော့မြတ်စွာဘုရားသွားပြီးကြွသွားပြီးတော့ချက်သားတဲ့အိတ်ငိုက်လို့ရှိရင်အိတ်ငိုက်ပြေနီးခုနှစ်နီးရှိတယ်တဲ့တရားအထုတ်တဲ့ယောဂီများတို့ဒါအရေးကြီးတယ်နော် အိတ်ငိုက်လာပြီအိတ်မပြောဟိုတရားကို ရှုမှတ်လို့မရတော့ဘူးဆိုရင်အဲ့ဒါအိတ်ငိုက်ပြေအောင် လုပ်တဲ့နီးနံပါတ်1ကမိမိရှုမှတ်နေတဲ့တရားကဒီတရားကို မှတ်နေရင်နဲ့အိတ်ငိုက်ပြီဆိုရင်တရားပြောင်းမှတ်ရတယ်အဲ့ဒီတင်ညာကိုမမှတ်နဲ့နောက်တင်ညာတစ်ခုပြောင်းလို့ပြောတာပေါ့ဒါဥစဉ်တော့နားလည်အောင်ပြောရင်တော့ ဒါတရားပြောက်မှတ်ပေါ့ဥပမာဆိုလို့ရှိရင်နာဒီဝါမှာလေးလေးဝင်နေထွက်တယ်ဝင်နေထွက်တယ်မှားပြီးနေရင်းနဲ့မျောပြီးငိုက်တယ်ပြန်မှတ်လိုက်ငိုက်လိုက်ပြန်မှတ်လိုက်ငိုက်လိုက်အဲ့ဒါမျိုးဖြစ်နေတယ်ဆိုလို့ရှိရင်တော့အဲ့ဒီအာနာပါနကမ္မထမ်းကနေပြီးတော့အခြားမေတ္တာကမ္မထမ်းတို့ဗုဒ္ဓနုတ္တိတို့ဝိပဿနာရှုတာတမျိုးမျိုးပြောင်းရှုကြည့်လိုက်တဲ့ ဒီတင်ညာတစ်ခုကို အာနာပါနာဆိုတဲ့အပေါ်မှာတင်ညာနဲ့လုံနေတယ်လုံနေရင်းနဲ့ညော့ပြီးတော့အိတ်ငိုက်တယ်ဘလို့မှကိုကဒါကိုလုံလို့မရဘူးဆိုလို့ရှိရင်အဲ့မှာအဲ့တင်ညာကိုဖျောက်ပြီးတော့ကြံတဲ့တင်ညာတစ်ခုပြောင်းပြရတယ်နော်အဲ့တော့ပြောရင်တော့ကမ္မထန်တစ်ခုပြောင်းလိုက်ပေါ့နော်ကမ္မထန်တစ်ခုပြောင်းပြီးရှုကြည့်နံပါတ်1အဲ့လိုလုံးလို့လဲပြောင်းလို့လို့မရဘူးအိတ်ငိုက်တာပဲဆိုရင် နံပါတ်1ဘာလုပ်ရမလဲဆိုတော့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားတော်တစ်ခုခုကိုစိတ်ထဲဆင်ញင်ကြည့်လိုက်တဲ့နံပါတ်1ကတရားကိုဘာလုပ်ရမှာလဲဆင်ញင်ခိုင်းတာနံပါတ်1ကကိုရှုနေတဲ့တရားကို ပြောင်းပြီးတော့ရှုခိုင်းတာအာနာပါနာရှုနေလို့ငိုက်ငိုက်ငိုက်ငိုက်လာတယ်ဝိပဿနာရှုနေရင်လည်းငိုက်ငိုက်ငိုက်ငိုက်လာတယ်ဆိုရင်ဘောဓနုတ္တိမေတ္တာ နော်အတုပအစရှိသဖြင့်ကမ္မထံတစ်မျိုးမျိုးကိုပြောင်းပြရတယ်နံပါတ်1နံပါတ်2ကအဲ့လိုပြောင်းလာမရဘူးအိတ်ငိုက်တာအိတ်ငိုက်တာအိတ်ငိုက်တာဆိုလို့ရှိရင်အဲ့ကြောင့်ဘာလို့ရမလဲဆိုတော့တရားကို ပြန်ပြီးတော့ဆင်ញင်တာနော်အဲ့ဒီမှာဘုရားရှင်ဟောတော်မူတဲ့တရားတော်တွေနော်အဲ့ဓာတွေကိုဆင်ញင်တယ်ဥပမာဆိုလို့ရှိရင်ဘုရားရှင်ကိုရောမြတ်ကြီးဂုဏ်တော်၉ပါးရှိတယ် အဲဂုံတော်ကိုးပါးတဲ့ဟာတွေကိုပြန်ပြီးတော့ဆင်ញင်ဟောကိုနာဘူးတဲ့တရားတော်တွေပြန်ဆင်ញင်အဲ့လိုစိတ်ထဲမှာဆင်ញင် လိုက်ရင်လည်းပဲအဲ့ဒီအိတ်ချင်ဟာပြေသွားတတ်တယ်အာဆင်ញင်လည်းမရဘူးဆင်ញင်လည်းဆင်ញင်တာရှိတာပဲပြန်ပြန်ပြီးတော့အဲ့ဒါအိတ်ငိုက်အိတ်ငိုက်နေတယ်ဆိုရင်တော့နံပါတ်3နဲ့ မိမိရတဲ့ဖရာသာတရားတော်တွေကိုအတန်ထွက်ပြီးရွတ်ပါတဲ့နံပါတ်3ကဘာလို့ရမှာလဲအတန်ထွက်ရွတ်တယ်နော်နံပါတ်1ကရှုမှတ်မှုတရားကို ပြောင်းနံပါတ်2ကဘာလို့ရမှာလဲစိတ်ထဲကနေပြီးတော့မိမိရရှိတဲ့တရားတော်တွေကိုစိတ်ထဲကနေဆင်ញင်နံပါတ်1နဲ့မပြောင်းရင်နံပါတ်2ကဆင်ញင် အဲ့လိုဆင်ញင်လို့လည်းမရဘူးဆိုရင်နံပါတ်3ဘာလို့ရမှာတော့ရလာတဲ့ဖျားစာတရားစာတွေအတန်ထွက်ရွတ်တယ်နော်အဲ့ဒါအတန်ထွက်ရွတ်အတန်ထွက်ရွတ်လို့အဲ့နံပါတ်3မရသေးဘူးလားမရသေးဘူးဆိုရင်ဘာလို့ရမလဲနံပါတ်4လရွတ်တွေပွတ်လက်တွေပွတ်ခန္ဓာကိုယ်တွေမျက်နှာတွေပွတ်တတ်ပလာ ਈ တဲ့နော် နရွက်တွေကိုယ့်အနဲ့ကိုနည်းနည်းဆွဲပြီးတော့ပူသွားအောင်လှုပ်လိုက်ရင်လည်းမလုပ်တော့မှအိတ်ချင်ပြေသွားမှာပေါ့နော်အိတ်ချင်ပြေသွားပူထူပြီးတော့သွားအောင်လုပ်ရင်လည်းအိတ်ချင်တွေပြေသွားမှာအဲ့ဒါအဲနံပါတ်၄အိတ်ချင်ပြေသွားအောင်အဲ့လိုလုပ်တဲ့နော်ခန္ဓာကိုယ်တွေပုတ်တတ်တခါတည်းအဲ့မှာလက်တွေနည်းနည်းကိုယ်ဆန့်မျက်တော်တွေပုတ်နှာခေါင်းတွေပုတ်အကုန်လုံးအဲ့ဒါတွေအေလှုပ်လိုက်လို့ရှိရင် လဲနံပါတ်၄ပြေပြောက်သွားနိုင်တယ်တဲ့အဲ့လိုမှမပြေရင်တော့နံပါတ်5ဘာလို့ရမလဲမျက်နာထသည်တဲ့နော်မျက်နာထသည်တဲ့မျက်နာထပြီးတော့မျက်နာရေနဲ့သစ်ရေအေးနဲ့သစ်မရမတင်နဲ့နော်ရေအေးနဲ့မျက်နာလေးသစ်ကြည်လင်သွားအောင်လို့နော်မျက်နာသစ်မျက်နာလေးအဲ့လိုမျိုးသစ်ပြီးတော့တခါတည်းကျယ်တွေလတွေတောတွေတောင်တွေအကုန်လျှောက်ကြည့်လိုက်တယ် နော်စိတ်တွေလန်းသွားအဲ့ဒါနံပါတ်5နံပါတ်5အဲ့ဒီကနေမှနံပါတ်6တခါတည်းညမှောင်နေလို့အိတ်ချင်တာအိတ်တယ်ဆိုတော့အမှောင်ချအိတ်ကြတာဟုတ်အဲ့ဒါမျိုးဆိုတဲ့အခါကျတော့အဲ့ဒီအမှောင်ကိုဟိုဟာပြအောင်လို့ဘာလို့မလဲအလင်းကိုအာယုံပြုတ်ထားတယ်နော်အလင်းရောင်ကိုအာယုံပြုတ်နေရင်လည်းအိတ်ချင်ပြေသွားတယ်တဲ့နံပါတ်6 အဲ့လိုအလင်းအောင်အာယုံပြုလို့အဲ့ဒါလဲနံပါတ်6ထိလဲအိတ်ချက်မပြေဘူးဆိုရင်တော့နံပါတ်9နဲ့ဈေးညာနာထလျှောက်တော့တဲ့ထိုင်လို့မရတော့ဘူးเนาะထိုင်နိုင်ထိုင်နိုင်ငိုက်နေပြီဆိုရင်တော့တရားလည်းရှေ့မတက်တော့ဘူးဆိုတော့အဲ့ဒီကြောင့်ဘာလို့ရမလဲကြွတယ်လှမ်းတယ်ချတယ်ဆိုဈေးညာလျှောက်တယ်ဆိုယုံယုံယုံနဲ့အိတ်ချိန်ပြောင်းတယုံလျှောက်နေရတာမဟုတ်ဘူးတဲ့ခန္ဓာကိုယ်ထဲမှာစိတ်ကိုထားပြီးလျှောက်ရတာเนาะ ကြွတယ်လမ်းတယ်ခြားတယ်ဒါသုံးချက်ပေါ့ကြွတယ်လှမ်းတယ်ခြားတယ်အဲ့ဒီကနေမှဆက်ဆက်ပြီးတော့ကိုကလုံနိုင်ရင်ကြွတယ်ကြွတယ်လမ်းတယ်လှမ်းတယ်ခြားတယ်ခြားတယ်အဲ့ဒါမျိုးနှစ်ချက်လည်းမှတ်လို့ရတယ်နောက်သုံးချက်လည်းမှတ်လို့ရတယ်ကြွတယ်ကြွတယ်လှမ်းတယ်လှမ်းတယ်ခြားတယ်ခြားတယ်ဆိုပြီးတော့အဲ့ဒါမျိုးသူကမှတ်ပြီးတော့စိတ်ကိုဘေးကိုမလွင့်အောင်လို့ကိုယ်ခန္ဓာကိုယ်ထဲမှာ အဲ့လိုထားလိုက်တဲ့အဲ့လိုခန္ဓာကိုယ်ထဲမှာစိတ်ကိုဘေးမထွက်အောင်ထားပြီးတော့ဇင်းညာရှောက်ရင်းနဲ့တရားကို မှတ်တယ်အဲ့လိုတရားမှတ်တဲ့အခါကျအဲ့ဒါဆိုဘယ်နှခုဖြစ်သွားပြီခုနှစ်ခုနော်မှတ်မိပြီလားနံပါတ်1ကိုအထုတ်နေကြတရားကအိတ်ငိုက်တယ်ဆိုရင်အခြားအာယုန်တစ်ခုကိုနောက်ထပ်ကမ္မထန်တစ်ခုပြောင်းရှုကြည့်အဲ့လိုရှုလို့မရဘူးဆိုရင်နံပါတ်2ဘာလို့ ਆ မှာလဲဖះဟောတော်မူတဲ့ တရားတော်တစ်ခုခုကိုစိတ်ကနေဆင်ញင်ကြည့်လိုက်တယ်နော်အဲ့လိုမျိုးဆင်ញင်ကြည့်ဆင်ញင်ကြည့်လို့နံပါတ်2နဲ့မရဘူးဆိုနံပါတ်3ဘုရားဟောတော်မူတဲ့တရားတော်တွေကိုတခါတည်းနှုတ်နဲ့ထွက်ပြီးထုတ်ပြီးတော့ရွတ်တယ်နံပါတ်3နော်နောက်နံပါတ်4အဲ့လိုမှမရဘူးဆိုမျက်နှာတွေနားတွေအကုန်လုံးကိုပုတ်တက်ပလိုက်တယ်နော်အဲ့ဒါမျိုးနရွက်တွေပုတ်နားတွေပုတ်မျက်နှာတွေပုတ်ကိုလက်ဆန္ဒန်လှုပ်လိုက် အဲ့လိုလုံးလုံးတော့မရဘူးဆိုရင်နံပါတ်5မျက်နာထသစ်တဲ့နော်မျက်နာထသစ်အဲ့ဒီကနေမှတခါမရသေးဘူးဆိုရင်နံပါတ်6ညဆိုတဲ့တင်ညာကိုဖျောက်ပြီးတော့နေ့အလင်းရောင်ဆိုတဲ့တင်ညာကိုပြန်နှလုံးသွင်းတယ်ဟာအဲ့ဒါမှမရဘူးဆိုရင်တော့နံပါတ်9ဈဉ္ညာရှောက်တဲ့ အဲ့ဒီခုနှစ်မျိုးမှမရရင်တော့အိတ်တော်တဲ့ကဲဖရာရှင်ကိုရောမြတ်ကြီးကနော်အဲ့ဒီခုနှစ်မျိုးမှပြောင်းလို့မှကိုမရတော့ဘူးဆိုရင်တော့အိတ်တယ်အိတ်အိတ်ရင်တော့လေသူကဘလို့အိတ်ရမလဲအိတ်ပုံအိတ်နီးပြောတယ်ညာဘက်ကိုစောင်းတယ်ဒါဥစဉ်တို့စာမှာပြတာကြတော့ဒါအရိယာသူတော်ကောင်းတွေရဲ့အိတ်ချင်းဒီညာဘက်ကိုစောင်းအိတ်တယ်ဘယ်ဘက်ကိုစောင်းအိတ်တဲ့ပုဂ္ဂိုလ်ကြောင့်ကိလေသာအာယုံကာမဂုဏ်ခံစားတဲ့ပုဂ္ဂိုလ်များဘယ်ဘက်စောင်းအိတ်လေးရှိတယ်တဲ့နော် အရိယာသူတော်ကောင်းတွေအိမ်ကြီးကြတော့ညာဘက်ကိုစောင်းစောင်းပြီးတဲ့အခါကျမှအဲ့ဒီမှာငါဘယ်ချိန်ထမယ်ဆိုတဲ့တင်ညာကိုထားနော်ကဲအိမ်မှာတော့ကလသိကလမောအိတ်တော့မယ်ဆိုပြီးတော့အဲ့လိုလည်းမအိပ်ရဘူးတဲ့နော်ဒီခါလေးညာဘက်ကိုစောင်းပြီးတော့မှအဲ့မှာခြေမျက်စိနှစ်ခုကိုထိမထားအောင်အပေါ်ကခြေတော်ကိုနည်းနည်းလေးနောက်ကိုဆုပ်တယ်ဒီဒီအပေါ်ဘက်ဘိုင်းကိုတင်တာပေါ့အောက်ခြေကဘေးမှာဟိုဦးဇင်းတို့ရွှေသားလျောင်းဖျားတို့ဘာလို့ဆိုရင် အဲ့လိုပုံထုထတာလေရသော်ဖရာဒီလိုဟိုခန္ဓာကိုယ်လျောင်းထားတယ်အောက်ကညာဘက်ခြေထောက်ကရှေ့ရောက်တယ်သူကအပေါ်ခြေထောက်ကဒီလိုလေးနည်းနည်းလေးနောက်ဆုတ်တာဘာလို့လဲဆိုတော့ရှင်မျက်စိနှစ်ခုမထိအောင်လို့သူကအဲ့လိုလေးနည်းနည်းလေးတိုးထားတာအဲ့လိုလေးနဲ့လှုပ်ပြီးတော့တဲ့အိတ်တဲ့အခါမှာလဲတင်ညာလေးနဲ့ကဲနိုးပြီး နိုးတဲ့ခါကျတော့လေဘာလို့လဲမှိတ်နေတာသေးတယ်လေအဲသေဟဒုက္ခတဲ့အဲ့ရတယ်မမထားကျင်သေးပါဘူးဆိုအဲအဲ့ဒီဟာကိုလည်းဖျောက်ပြစ်တယ်အာနည်းနည်းလေးအဲ့ရနေတခါဟိုဘက်လှဲလိုက်ဒီဘက်လှဲလိုက်တဲ့အာအဲ့လိုလည်းမလုံနေနဲ့တဲ့နော်တခါလည်းအဲ့လိုလည်းလုံမနေနဲ့တဲ့တခါလည်းနည်းနည်းလေးတော့ပြန်ပြီးတော့မှိတ်မအောင်မယ်ဆိုပြီးတော့မမှိတ်နေနဲ့တဲ့အာဟိုဘက်လှုပ်လိုက်ဒီဘက်လိမ့်လိုက်နဲ့အဲ့လိုလည်းလုံနေနဲ့ ဘယ်ချိန်ငါအိယာထမလို့ထပြီဆိုတာနဲ့တခါလဲနိုးပြီဆိုတာအဲ့ချိန်တန်းပြီးအိယာကိုထားနော်အဲ့ဒါမျိုးအိယာကိုလည်းအဲ့လိုထားရတယ်တဲ့ဒါမြတ်စွာဘုရားအကုန်သင်ပေးတာနော်နော်ဇိမ်ကြကြနဲ့တခါလဲဟာအိပ်ပြီဆိုတာနဲ့တခါလဲမှိတ်ပြီးအဲ့လိုနေလို့လည်းမရဘူးတဲ့နော်ရောက်မို့ဒီတာမန်လောကီတာမန်အလုတ်လေးတွေတောင်မှ သေရောကြည်ရောကြိုးစားရတာဒီတန်တရာကြီးလွတ်မြောက်တဲ့နိဗ္ဗာန်သွားခြင်းတဲ့ပုဂ္ဂိုလ်ကဘယ်အဲ့လိုအချောင်တော့မရဘူးလေနော်အဲ့ဒါကြောင့်မို့ မြတ်စွာဘုရားကတခါတည်းအဲ့လိုသေးသေးချာချာသင်ပေးတာအဲ့ဒါသေးချာချာအဲ့ဒါမိတ်မနေနဲ့နော်ဇိမ်ခံပြီးတော့မနေနဲ့အဲ့ရတဲ့မှာအဲအဲ့ရလေးကနှွေးလိုက်တာဒီဟာလေးပေါ်မှာသူကตายာပြီးတော့မှိတ်မိနေတာလည်းမနေနဲ့တဲ့အဲ့ဒီဟာတွေကိုအကုန်ဖြောက်ပြီးတော့ပြန်ထထပြီးတဲ့အခါကျတော့ဘာလို့ရမလဲအဲ့ဒါဆုံးခံသွားမယ်ဆိုလို့ရှိရင်လည်းပဲစေတာဘာလို့ရမလဲမန္ဒီမာနတွေနဲ့မသွားနဲ့တဲ့တခါတလေဆုံးခံရင်းနဲ့ ဟိုကအင်းကတခါတကမတွေကအဲ့ဒါမသိလိုက်ဘူးမသိလိုက်ဘူးဘာဖြစ်တယ်ညာဖြစ်တယ်ဆိုအာငါဆုံးခန္ဓာမသိရမလားဆိုပြီးဒါမှန်လေဟုတ်တယ်မဟုတ်လားကိုကသူ့လုံးနဲ့သူအလောက်ကရှောက်နေပါတယ်ဆိုမှကိုကတခါတည်းဆုံးမရရင်တခါတည်းတခါတည်းမတွေပေါ်မှာမန္ဒီမာနတွေနဲ့အဲ့လိုလည်းမသွားရဘူးတဲ့နော်မန္ဒီမာနတွေလည်းအကောင်တခါတည်းဆင်းရဲနှာမောင်းကြီးမြှောက်ပြီးတော့သွားတဲ့ကဲ့သို့ဆွန့်ကံဝင်တယ်ဆိုတော့မန္ဒီမာနတွေအကုန်ချထားကြရ ကြောင့်မို့ဆွန့်ခံတဲ့အကျင့်ဆိုတာလေအရန်ကောင်းတာမန်နေအရန်ကြဘာလို့လဲဆိုတော့ဟိုဒါပြောရရင်တော့ဒါအရိယာသူတော်ကောင်းတွေတောင်းခြင်းလေတောင်းတယ်ဆိုတာဟိုဒါကြောင့်မို့ဟိုယာစကတောင်းခြင်းဆိုတာအာအရိယာရဲ့တောင်းခြင်းနဲ့တရောင်းသားတောင်းခြင်းဒါပဲကွာတာဟိုတကယ်တော့သူသူတစ်ပါးစီကတစွန်းတယောက်မှရဖို့တောင်းရတာတောင်းရတဲ့အခါကျတော့မန်ထားလို့မရဘူးမာနတွေထားလို့မရဘူး ဒီမန်နေမာနတွေအကုန်လုံးကိုအောက်ချပြီးတော့တခါတည်းသူများအိမ်ရှိမှာသူများလှူတဲ့ဒဇွန်တယောက်မှနဲ့ကိုကဖုံးပေးရတာသုံးဆောင်ရတာအဲ့ဒါမျိုးဆိုတော့အဲ့ဒီမန်တွေကိုလည်းချထားတဲ့နောက်ပြီးတော့အပေါင်းဖော်တွေနဲ့တရောရောနဲ့တခါတည်းအချိန်တွေဖြုံးပြီးတော့အဲ့လိုတွေလည်းမနေနဲ့တဲ့နော်အပေါင်းဖော်တွေနဲ့အဲ့ဒါမျိုးတွေလည်းမနေနဲ့အချက်သားနောက်ပြီးတော့ပေါင်းဟိုအပေါင်းဖော်တွေဒီအဝါတွေ အေးဆိုတာလဲလုံးဝမပေါင်းနဲ့လဲပြောတာမဟုတ်ဘူးမြတ်စွာဘုရားအမြဲတမ်းပေါင်းပြီးနေခိုင်းတာလည်းမဟုတ်သင့်တော်တယ်လို့နေရမယ်ဘာလို့လဲဆိုအပေါင်းသင်းမရှိလို့လည်းမဖြစ်ဘူးအပေါင်းသင်းမမောပြီးတော့အပေါင်းသင်းနေနဲ့ယူရဒီတိုင်းနေနေလို့လည်းမဖြစ်ဘူးတဲ့နော်အဲ့ဒါကြောင့်မို့မြတ်စွာဘုရားကမာနတွေချဖို့အပေါင်းသင်းနေနဲ့အဲ့ဒီဟာတွေအကုန်လုံးကို နေတတ်ဖို့ အဲ့ဒါလုတ်ပြီးတော့မှအရှင်ဘုရားတဏကုံခန်းအောင်ဒီတန်တရာကလွတ်အောင်ဘလို့ရှုရမှာတော့ဖေရချက်သားတဲ့တရားမှန်တယ်မြဘယ်အရာကိုမှ မစွဲလန်းနဲ့စွဲလန်းစရာမှန်တယ်မြအရာတွေအဲ့ဒီလောကမှာရှိတဲ့အရာတွေမှန်တယ်မြဘာမှမစွဲလန်းနဲ့အဲ့တော့အခုခန္ဓာကိုယ်မှာကြည့် ဒုက္ခမျက်စိနဲ့အစင်းနဲ့တိုက်တဲ့အခါကျတော့ตาရပွဲလေးမြင်တော့အဲ့ဒီမှာဆွဲလန်းတယ်တတ်မှတ်တယ်နှစ်သက်တယ်နော်အဲ့ဆွဲလန်းတယ်တတ်မှတ်တယ်နှစ်သက်တယ်ဆိုတော့အဲ့ဒီဆွဲလန်းမှုပေါ်မှာလည်းပဲမตาရနဲ့မဆွဲလန်းနဲ့အဲ့ဒါကိုလည်းအဲ့ဒီဒုက္ခဝေဒနာလေးနဲ့ရှေ့အနေမှာအစင်းလေးမြင်လိုက်တယ်မြင်လိုက်တဲ့အခါကျတော့ဩဒါလေးပေါ်မှာ စိတ်ထဲကตาရတာ ကောင်းလိုက်တာဟော တာယာစိတ်ကောင်းစိတ်ဖြစ်ပြီဆိုအဲ့ဒါဆွဲလမ်းပြီဆွဲလမ်းပြီဆိုရင်နောက်ကဘာလိုက်လာမလဲဒုက္ခဝေဒနာနောက်မှာအဲ့ရာဂာနုတ္တယကိန်းတော့မှာပဲလိုချင်မှု လောဘတွေတဏှာတွေຢာကတွေကိန်းရင်ဟောဒုက္ခဖြစ်တော့မှာပဲဒုက္ခဖြစ်တော့မယ်ဆိုတော့အဲ့ဒီမျက်စိနဲ့အစေးနဲ့မြင်တဲ့အခါမှာလဲတတိထားပြီးဩဒီအစေးမြင်မှုလေးဒါလေးကလည်းသူ့အတူကောင်းတဲ့ခံစားမှုဒုက္ခဝေဒနာလေးကသူ့အတူမမြဲဘူးဒါလေးကလည်းခံစားပြတ်တာပဲလို့ မျက်စိနဲ့အဆင်းနဲ့တိုက်တိုင်းရှုရမယ်အဲ့ဒီကနေမှမကြိုက်တာတွေ့ပြန်တော့လဲဒုက္ခဝေဒနာဖြစ်ပြန်ယူဟာဒါကြီးငါမမြင်မမြင်ခြင်းမဟုတ်ဆိုမြင်နေရတာမကြားခြင်းမဟုတ်ဆိုကြားနေရကိုမတွေ့ခြင်းတဲ့လူတွေကိုမုန်းနေတဲ့လူတွေဆိုကြည့်ပါလားမျက်နှာမြင်လိုက်တာနဲ့အတန်ကြားလိုက်တာနဲ့ကိုဒိုင်းဆိုဒေါသကထောက်နဲ့ဆိုထွက်သွားတာဘာလို့လဲဆိုမကြားခြင်းဘူးသူ့ကိုမမြင်ခြင်းဘူးမတွေ့ခြင်းဘူးဟော မတွေ့ချင်ဘူးမမြင်ချင်ဘူးမကြားချင်ဘူးဆိုတဲ့အခါကျတော့အဲ့ဒီမှာဒုက္ခဝေဒနာဖြစ်တော့နောက်ကဘာလိုက်လဲဆိုတော့ဒေါသလိုက်လာတာဒေါမနတတို့ဒေါသတို့နောက်ကအဲ့ဓာတွေနောက်ကနေလိုက်လာတော့ဆင်းရဲတာပဲအဲ့တော့မျက်စိနဲ့အစင်းနဲ့တိုက်တဲ့အခါမှာဒုက္ခဝေဒနာလေးစိတ်ထဲမှာပေါ်တယ်ကောင်းတယ်လို့ခံစားလိုက်တယ်ခံစားတာလေးကိုမြင်အောင်ကြည့်ခံစားပြီးတော့ပြတ်သွားတယ်ဆောတာလေးကိုမြင်အောင်ကြည့်ခံစားပြီးတော့ပြတ်သွားတယ် ဒုက္ခဝေဒနာလည်းခံစားပြက်ဥပေက္ခဝေဒနာလည်းဒီတိုင်းပဲသူကသူခံစားပြက်ဒီဝေဒနာသုံးပါးဟာဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာဆိုတဲ့ဝေဒနာသုံးပါးမှာမျက်စိမှာလည်းဖြစ်နေတာနားမှာလည်းဖြစ်နေတာနှာခေါင်းမှာလည်းဖြစ်နေတာရှားမှာကိုယ်မှာမနှောမှာဆိုတဲ့တတိတကား6ပေါက်မှာအဲ့ဒီဝေဒနာသုံးပါးပဲအချိန်တိုင်းဖြစ်နေတာအဲ့ဒီဝေဒနာတွေပေါ်မှာ မตาယာနဲ့မတက်မဲ့နဲ့မဆွဲလန်းတဲ့ချက်သာအဲ့ဒီဝေဒနာတွေตาယာနေမယ်တက်မဲ့နေမယ်ဆွဲလန်းနေမယ် ဆိုရင်ဒီတန်တရာဒီဝဆင်းရဲဒုက္ခကြီးကဘယ်တော့မှမလွတ်နိုင်ဘူးတဲ့အဲ့တော့ဦးဇင်းတော်တရားတော်မတွေလည်းအခုတန်တရာဝဆင်းရဲကလွတ်ချင်ပါတယ်ကြွချင်ပါတယ်ဆိုရင်အဲ့ဒီဝေဒနာတွေကို ဖြတ်နိုင်အောင်ရှုရမှာပဲမျက်စိတကားနာတကား ရှာတကားနော်အဲ့ဒီတကားတွေကတော့ဒါအကုန်ရှုရမှာပဲဒါပေမဲ့အဲ့ဒီတကားတွေမှာမရှုနိုင်သေးရင် ခန္ဓာကိုယ်ပေါ်မှာရှုနာသီဝါလေးဝါဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်မှတ် မှတ်နေရင်းနဲ့ဩခန္ဓာကိုယ်မှာအခုတမာရီအားကောင်းတဲ့ပုံကိုကြည်လိုက်တဲ့နဲ့ရဲရဲရဲရဲရဲရဲရွာရွာရွာရွာဘောဘောဘောဘောဒါတွေ့လာလိမ့်မယ်ဒါတမာရီအားကောင်းတဲ့ပုံကိုစတွေ့မယ် တမာရီအားနည်းနေသေးတဲ့ပုံကိုကျတော့အဲ့ဒါမတွေ့သေးဘူးကြာကြာလေးထိုင်လာတော့တင်းလာတယ်တောင့်လာတယ်ထုံလာတယ်ကျင်လာတယ်ကြိုက်လာတယ်အဲ့ဒါလာတွေ့ပါအဲ့ဒီထုံလာပြီးတောင့်လာပြီးတင်းလာပြီးကြိုက်လာပြီးဆိုရင်အဲ့ဒီပေါ်မှာစိတ်ကဘာသွားခံစားတယ်လေအဲ့ဒါကိုမြင်အောင်ကြည့်စိတ်ကအဲ့ဒီပေါ်မှာသွားပြီးတော့ကြည့်လိုက်တဲ့အခါကျတော့တင်းတာလေးပေါ်မှာမခံစားခြင်းနဲ့စိတ်လား ခံစားခြင်းနဲ့စိတ်လားအဲ့ဒါလေးကိုစစ်ကြည့်ရရှေ့ကစိတ်ကခံစားမှုသဘောလေးသွားပြီးတော့ခံစားနေတာလေးကိုနောက်ကစိတ်ကကြည့်လိုက်တော့ဩကြိုက်တယ်ထုံတယ်လဲပေါ်လာရောဒီပေါ်မှာမခံစားခြင်းဘူးဆိုတော့ဒုက္ခဝေဒနာကြီးဖြစ်နေပါလားဩထိုင်ရလေးကအောက်ကအတွေ့အထိလေးကကောင်းတဲ့အခါကျတော့ဩဝေဒနာမတက်သေးတော့ဩကောင်းလိုက်တာဟုတ်ဘာဖြစ်လဲဒုက္ခဝေဒနာဖြစ်တယ် စိတ်ထဲမှာချမ်းသာတယ်ဆိုတာဒုက္ခဝေဒနာနော်စိတ်ကိုဆင်းရဲနေတာကြိုက်လိုက်တာကြိုက်လိုက်တာကြိုက်လိုက်တာအခုစိတ်ယုံနေစိတ်ဘေကနေသွားနေရတဲ့ဒကာဒကမတွေဆိုကြည့်ဝေဒနာတွေနှိမ့်ဆက်နေပြီအံမီကြိတ်ထားတယ်ဘာလို့လဲမခံညင်လို့နော်တခါတည်းပိတ်ကြိတ်ပြီးတော့သိခံနေရတယ်ဒီဟာကိုတွေးတိုင်းတွေးတိုင်းမှာသူက စိတ်မှာဆင်းရဲတာတနှုတ်နှုတ်ဆင်းရဲနေတာအဲ့ဒါဒေါမနတတွေဖြစ်နေတာခက်ထန်ကြမ်းထမ်းတဲ့ဒေါသတွေဖြစ်လာတော့တခါတည်းငါခေါင်းနဲ့နံရံနဲ့ပြစ်တိုက်လိုက်ချင်တာဘာလို့လဲဒေါသဖြစ်နေလို့ဘယ်ပေါ်မှာလဲဒုက္ခဝေဒနာပေါ်မှာအဲ့ဒီဒုက္ခဝေဒနာဟာစိတ်ထဲမှာသူ့အတူခံစားပြက်နေတဲ့သဘောလေးပဲလို့မရှုနိုင်လိုက်လို့အနိစ္စကိုမမြင်ရင် အနိစ္စလို့မရှုနိုင်ရင်ဒုက္ခဝေဒနာပေါ်ဒေါသဖြစ်မှာဒုက္ခဝေဒနာရဲ့အနိစ္စကိုမရှုနိုင်ရင်ဒုက္ခဝေဒနာမှာလောဘဖြစ်မှာဥပ္ပခဝေဒနာပေါ်မှာမရှုနိုင်ရင်အဝိဇ္ဇာနုတ္တိယဆိုမောဟဖြစ်မယ်တဲ့ဒါကြောင့်မို့အဲ့ဒီတရားတွေကိုအာယုံ6ပါးတခါ6ပေါက်တွေ့တိုင်းတွေ့တိုင်းမှာတတိယသမာဓိယပညာယဝီရိယယနော် ဝိရိယတတိတမာတိပညာဆိုတဲ့ဒီတရားတွေနဲ့သရာလဲပါရမယ်သရာဝိရိယတတိတမာတိပညာဒါကိုတနည်းပြောတော့ဘုံ၅ပါးအဲ့ဒီဘုံ၅ပါးကိုလက်ကင်ထားပြီးတော့မဖို့တရားကိုရခြင်းပါတယ်နိဗ္ဗာန်ကိုလိုခြင်းပါတယ်ဆိုတဲ့ပုဂ္ဂိုလ်များဟာအဲ့ဒီဝေဒနာ၃ပါးမှာဘယ်ပေါ်မှမဆွဲလမ်းပါနဲ့ဒုက္ခဝေဒနာပေါ်လည်းမဆွဲနဲ့ ဒုက္ခဝေဒနာပေါ်မှာလည်းမစွဲနဲ့ဥပ္ပခဝေဒနာလည်းမစွဲနဲ့အဲ့ဒီတရားမှန်သမျှကိုဘယ်တရားမှမစွဲဘဲနဲ့အော်ဒီယုတ်တရားတွေကလည်းစွဲလန်းတရားမဟုတ်နံတရားတွေကလည်းစွဲလန်းတရားမဟုတ်ဒီယုတ်တရားနံတရားတွေဒီအကုန်လုံးမြတ်စွာဘုရားကအဲ့ဒီပေါ်မှာယုတ်နံပေါ်လည်းမစွဲနဲ့ခန္ဓာ၅ပါးပေါ်မှာလည်းမစွဲနဲ့အဲ့ဒီခန္ဓာ၅ပါးယုတ်နံတရားတွေဒီဖြစ်ပြီးတော့ပြက်နေတဲ့အနိစ္စလို့မြင်အောင်ရှု အဲ့ဒီရဲ့အပေါ်မှာဆင်းရဲနေတဲ့ဖြစ်ပျက်နေရတဲ့သင်္ခါရဒုက္ခတွေကို မြင်အောင်ရှုအစိုးမရတဲ့အနတ္တတွေကိုမြင်အောင်ရှုလို့ဘုရားရှင်ကိုတော်မြတ်ကြီးကနီလဲပေးရော ရှင်မောက္ကလမထေမြတ်ကြီးအဲ့ဒီနာရီယဟနာမထေမြတ်ကြီးဖြစ်ပါတယ်အဲ့ဒီတော့ယဟန်ပြုပြီးဘယ်နှစ်ရက်ကြာလဲဆိုခုနှစ်ရက်ပဲရှိပါသေးတယ်ခုနှစ်ရက်မြောက်မှာယဟနာမထေကြီးဖြစ်ပြီးတော့ရှင်မောက္ကလမထေမြတ်ကြီးဟာ အဲ့ဒီတဘောရဲလာပြီနေ့တဘောရဲလာပြီနေ့မှာဩဝါဒပါတိမောက်ပေးတဲ့နေ့မှာပဲတကောအရာအေတရက်ရတဲ့မထေမြတ်ကြီးအဖြစ်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအေတရက်ယာဓုကိုပေးလိုက်တယ်သူ့ရဲ့တကောစွန့်အင်ကရှမောက်ကလန်ကမြတ်စွာဘုရားကလွဲ၍ဟောဒီ32ပုံလောကမှာရှမောက်ကလန်ကိုရှင်နိုင်တဲ့ပုဂ္ဂိုလ်မရှိဘူး တသင်ချေကဘာတသိမ့်ပါရမီဖြည့်ထားခဲ့တဲ့အရှိန်အဟုန်ကြောင့်မို့ရှင်မောက်ကလန်ဟာဒီတကောဘိညင်ဆိုတာက तू ကဒီစတုထဇန်နေအကောင်းအောင် အမြန်ဆုံးဝင်စားနိုင်အောင် तू ကလုပ်ယူရတာဇန်နေဝင်စားနိုင်မှ အမြန်ဆုံးဝင်စားနိုင်မှသာလျင်အခုပြောသလိုပဲ तू ကကိုလှုပ်ချင်တာမြန်မြန်ထက်ထက်ရတယ် အရင်တော့ကယဟနာမထေရီတွေစီဝဲလုံနေတယ်စီဝဲလုံနေတဲ့အချိန်မှာငကားတကောင်ကိုဂလုံကတောက်ချီပြီးတော့သွားတဲ့အခါကျတော့ကြံတဲ့မထေရီတွေလည်းယဟနာတွေပဲအာဟိုမှာငကားကြီးကိုဂလုံကြီးတောက်ချီသွားပြီးတောက်ချီသွားပြီးဟိုငကားကလည်းတရားမှကြောက်တော့ဘာလုပ်လဲဆိုအဲ့ဒီအဝါကြီးကိုညောင်မင်းကြီးကိုခန္ဓာကိုယ်နဲ့ပတ်ထားတာဟိုကလည်းအဲ့ဒါကြီးကိုဆွဲဆွဲတော့တခါညောင်မင်းကြီးပါကိုကြွတ်ပါတယ် အာဟိုမှာလုံနေပြီလုံနေကဲရှင်များတို့တကောဘိညင်ဘသူကအမြန်ဆုံးဝင်သားနိုင်ဝင်သားနိုင်တဲ့မထေမြတ်ကဲပါဖျားဆိုတော့အဲ့ဒီထဲမှာအမြန်ဆုံးဝင်သားနိုင်တဲ့မထေမြတ်ကတခါတည်းသူကနေမှဇံဘိညိုချက်ချင်းကောက်ဝင်သားပြီးတော့တခါတည်းသူကအဲ့လိုကဲတင်နိုင်လာဟိုပွားတော့ပွားနေကြတာပဲဒါပေမဲ့ပါရမီမတူဘူးတယောက်နဲ့တယောက်နောက်ပြီးအလဲအကျင့်မတူဘူးပေါ့နော် အလဲအကျင့်အားကောင်းတဲ့ပုံကအဲ့ဒါတွေတန့်မြင်တာပေါ့တန့်ကြတာပေါ့သူကတန့်ပြီးတော့ တကောပိန်ညင်တွေကိုဖန်တီးနိုင်တာပေါ့အခု ရှမောက်ကလန်ကအဲ့ဒီလို तू ကကြိုက်တဲ့အချိန်တိုင်းမှာ तू ကဝင်စားနိုင်တဲ့ပုံကိုသူ့ရဲ့တကောကရောက်မို့ဒီနေ့ကြတော့မြတ်စွာဘုရားကယဟန်တော်တယ်ဟိုမှာပုပ်ပါယုံကြောင်းကြီးပေါ်မှာတခါတဲ့အုံအုံအုံအုံအုံဟာပြောကြဆိုကြတခါတဲ့မိတ်မျောပြီးတော့တခါတဲ့ တယောက်နဲ့တယောက်ပြောကြစားကြတောက်ကြပြောကြဆိုကြနဲ့မိမိမျောမျောကြီးတွေမြတ်စွာဘုရားတွေ့အေးဒီယဟန်နေဒီတိုင်းတော့သာသနာတော်တွင်မှာမိမိလျော်လျော်နဲ့တရားမလုပ်ဘာမလုပ်နဲ့ဒီယဟန်နေတော့ဆုံးမခိုင်းရအောင်ပါပဲဆို ရှင်မောက်ကလန်ခေါ်ပြီးကဲချစ်သားအဲ့ဒီယဟန်နေဆုံးမလိုက်စမ်းဆိုတော့ဆုံးမခိုင်းတာရှင်မောက်ကလန်ဘာလုပ်တယ်ထင်လဲကိုလာတိုင်တိုင်ဆောက်ခဲ့ရတဲ့ ဝိတာခာကြောင်းမာကြီးရဲ့ကြောင်းကိုတခါတည်းကိုတကောတော်နဲ့အကုန်လှုပ်ရမ်းပလိုက်တာတကောတော်နဲ့အုံအုံအုံနဲ့ရမ်းထဲတော့လူဆိုတာတရားမှာကြောက်တာပဲလေတခါတည်းအဲ့ဒီယဟန်တော်တွေဟာသင်္ကန်းမနိုင်ဘဝမနိုင်နဲ့အကုန်ကြောင်းပေါ်အကုန်ဆင့်ပြေကုန်တာပဲတဲ့အကုန်လုံးကြောင်းပေါ်အကုန်ဆင့်ပြေပြီးတော့မြတ်စွာဘုရားရောက်တော်တာအုံအုံနဲ့အဲနဲ့ချက်သားတော့ဘာဖြစ်တော့ဟာရှင်မြတ် လေမတိုက်မိုးမရွာပဲနဲ့ဒီကြောကြီးအုံအုံနဲ့အကုန်လုံးလှုပ်ရမ်းပြီးတော့ဘလို့တွေဖြစ်ကုန်တယ်မသိဘူးဗျာဆိုတော့မြတ်စွာဘုရားလာလာလာအကုန်လာအဲ့ဒါငါခိုင်းထားတာအဲ့ဒါရှင်မောက္ကလလုံတာလို့ပြောတာနော်ရှင်မောက္ကလမထေရမြတ်ကိုအဲ့ဒါတကောတော်နဲ့၆ခိုင်းလိုက်တာနော်အဲ့ဒါမျိုးဆိုရင်တော့လေအခုခေတ်လှုပ်လိုက်ရင်တော့လေအကုန်လုံးလူတွေရောဘုန်းကြီးတရားတွေအကုန်ထိုင်ကျင်သိတွေပေါက်ကုန်မှနေမှာနော် အဲ့လိုမှမဟုတ်တဲ့ကကြောမေ့နေကြတာဟိုတရားလည်းမလုံးချင်ကြဘူးနော်မေ့နေတာမြတ်စွာဘုရားတော့ရှင်မောကလည်းအဲ့လိုခိုင်းလိုက်တယ်တဲ့အဲ့ဒါနဲ့အချက်သားတို့တဲ့ဒီသာသနာတော်ကြီးထဲမှာနေပြီးဘာဖြစ်လို့အဲ့လိုမေ့မေ့ရော့ရော့နေကြမှာတော့ဆိုမြတ်စွာဘုရားသူတို့ကိုတရားဟောပေးတယ်အဲ့ဒီဝိသကကျောင်းမကြီးကျောင်းမှာနောက်တစ်ခါကျတော့တရားမင်းကြီးလာတယ်မြတ်စွာဘုရားတဏှာကုန်ခန်းကြောင်းလေးတပည့်တော်ဟောပေးတော်မူပါဖရတယ် သူကနော်တရားမင်းတောင်းတာတဏှာကုန်ခန်းကြောင့်တောင်းတာတဏှာကုန်အောင်ဘလို့ကျင့်ရမလဲဖေ။တဏှာကုန်ကြောင့်နီလန်းကောင်းလေးတပည့်တော်ဟောပေးပါဆိုတော့ဒီဝေဒနာပဲဟောတာပဲမြတ်စွာဘုရားဝေဒနာမှာပြိဿသမုပ္ပါစိတ်ရဖြတ်အောင်လို့အဲ့ဒါဒီတရားတွေမှန်သမျှဟာအကုန်လုံးဘာမှမဆွဲလန်းနဲ့နော်အဲ့ဒီခန္ဓာ၅ပါးယုံနာတရားတွေပေါ်မှာဘာမှဆွဲလန်းမှုမရှိဘဲနဲ့အဲ့ဒီပေါ်မှာမြင်မျက်စိမှာလဲဝေဒနာတွေ နော်ဒီဝေဒနာတွေဖြစ်နေတဲ့ဝေဒနာတွေရဲ့မမြဲတဲ့အနိစ္စကို ရှုအဲ့ဒါဆိုလို့ရှိရင်တဏှာကုန်ခန်းလိမ့်မယ်နိဗ္ဗာန်ရောက်လိမ့်မယ်ဝေဒနာမှတဏှာမကူတော့ဘူးလေမျက်စိရဲ့မျက်စိကလည်းယုတ်တရားဟိုကလည်းအဆင်းကလည်းယုတ်တရားဒီယုံနှစ်ခုတိုက်တဲ့အခါမှာမြင်သိစိတ်ကနန္တရားအဲ့ဒီသုံးခုပေါင်းစုံတာဖတ်တာဖတ်တာကြောင့်ခံစားမှုဝေဒနာဖြစ်တာအဲ့ဒီဝေဒနာပေါ်မှာ မျက်စိနဲ့အဆင်တိုက်တယ်အော်ဒါလေးကလှတယ်လို့ตายာဘွယ်လို့ထင်လိုက်လို့ချင်းဝေဒနာမှတဏှာကူးသွားပြီလေအဲ့ဒါမျက်စိဘောကနေပြိဿသဘောစိတ်ရကြီးလဲတာနားဘောကလည်းအဲ့တိုင်းလဲတာအဲ့တော့အာယုံ၆ပါးတကား၆ပါးတွေ့တိုင်းတွေ့တိုင်းမှာတတိမရှိတမာတိမရှိပညာမရှိလိုက်တာနဲ့ပရိစ္ဆသဘောကစိတ်ကနေတိုင်းလဲနေတော့အဲ့ဒီလမ်းကြီးကလွတ်ချင်ရင်တန္တရာက ထွက်ချင်ရင်ကတော့အဲ့ဒီပရိစ္ဆသဘောကစိတ်ရက်ကိုဖြတ်ဆိုပြီးမြတ်စွာဘုရားအဲ့လိုနီးနေပဲသူ့ကိုပေးတာ အဲ့လိုပေးလိုက်တဲ့အခါကျတော့တရားမင်းကြီးကဟာကောက်လိုက်တာတရားဗျာသာဓုသာဓုသာဓုဆိုပြီးတော့တရားမင်းကြီးကသာဓုခေါ်ပြီးတော့ပြန်သွားတာရှင်မောက်ကလန်လည်းသူ့เจ้าတော်ကလှန့်ကြားလိုက်တယ်ဘသူသာဓုခေါ်နေပါလဲဩတရားမင်းကြီးသာဓုခေါ်နေတာကိုတရားမင်းကြီးသာဓုခေါ်နေတာဆိုတော့ကဲတရားမင်းကြီးတကယ်ရော နှစ်သက်လို့လားငါတော့လိုက်မေးအောင်မှပဲဆိုဟောတရားလည်းဖြတ်ဆိုပြန်သွားပြီးတော့တခါတည်းဟိုမှာဥယျာဉ်ကြီးလည်းရောက်နေပြီတခါတည်းစင်ကြီးပေါ်မှာနတ်သမီးတွေနဲ့တခါတည်းအဲ့ဒီမှာလုံနေတော့ရှင်မောက္ကလန်က နောက်ကနေရောက်တော့ဟာရှင်မောက္ကလန်ကြီးနောက်ကနေလိုက်လာတယ်အရှင်မြတ်ဖေဟာဘာမြအကြောင်းကြီးတခါကြီးစောစောတခါကြီးတာရုခေါ်တာလဲကြားလိုက်ရတယ်အဲ့တော့ဖះဟောတဲ့တရားနာကျင်လို့လို့ပြန်ဟောပါ တရားမင်းခေါင်းကုတ်နေပြီစောတော်တော့ကတော့ကောင်းပါတယ်ဗျာကောင်းပါတယ်ဗျာဆိုပြီးတော့သာဓုသာဓုလုပ်ခဲ့တာအခုနတ်ပြည်လည်းရောက်လာရော မေ့သွားတာ မေ့သွားတော့အဲတခါကြီးပြန်ဟောမရဘူးအဲဒါနဲ့တရားလည်းစဉ်းစားရင်းနဲ့မပေါ်မပေါ်တော့ तू ကရှင်ဗျာတဲ့ဟိုတုန်းကတပည့်တော်နဲ့အတူတာတွေနဲ့စစ်ပွဲဖြစ်တယ်ဖေရတယ်အဲ့ဒီစစ်ပွဲဖြစ်တဲ့အချိန်တုန်းကတပည့်တော်နိုင်လိုက်တော့ ဟောဒီဝေဒယန္တာနတ်ပြတ်တ်ကြီးတပည့်တော်တို့အောင်ပွဲအထိတ်မှတ်နဲ့စောက်ခဲ့တာဖေရတယ်အဲ့ဒါကြီးအရှင်မြတ်လိုက်ပြပါဦးမယ်သူကအကြောင်းပြပြီးတော့စဉ်းစားတာစဉ်းစားလို့ကလည်းတရားမပေါ်မပေါ်တဲ့ခါကျတော့နန်းဆောင်တွေလိုက်ပြအာတခါတဲ့နတ်သမီးတွေနတ်သမီးတွေအဲ့ဒါတခါတဲ့အခန်းနေအခန်းနေနဲ့အများကြီးပဲတိတ်နဲ့တန်းနဲ့ချီနေတဲ့နတ်သမီးတွေမြောက်များစွာရှိကြတယ် အဲ့ဒီနတ်သမီးတွေနဲ့အကုန်လုံးလှက်ပါလိုက်ပြပြီတခါကြီးဖះဟောတဲ့တရားပြန်ဟောဟောသီးခံပြီးလိုက်နေရတာရှင်မောကလန်ကအဲဟိုကလည်းတရားမပေါ် မပေါ်တော့တခါတည်းဟိုလှဲ့ပြောဒီလှဲ့ပြောနဲ့အာနဲ့တခါကြီးသင်တရားဖះထံတော့လာလာပြီးတော့တရားတောင်းတယ်ထားကြောင်နေမှာတခါဆိုမြတ်စွာဘုရားဖះတရားမြတ်အတွေ့မခံမှုတဲ့ နော်လာလာပြီးတော့တောင်းတောင်းပြီးတော့တရားမကျင့်လို့နေပါပေါ့အဲ့ဒါကြောင့်မို့တခါပိစတိခန္ဓာသားနဲ့ဒီအေဥဒေနောလှိုင်းကူတစ်ခုမှာတွေ့တဲ့အချိန်တော့မြတ်စွာဘုရားတိုက်ရိုက်မြတ်စွာဘုရားစီမသွားတာအဲ့ဒါသူ့အတွေ့မခံပါဆိုလို့တဲ့ပထမတစ်ချိန်သွားတော့အတွေ့မခံဘူးတဲ့နော်ဘာလို့လဲဆိုတော့အဲ့လိုပဲလာလာပြီးတော့တရားမေးလိုက်ပြီးမေ့နေလိုက်ဆိုတော့မြတ်စွာဘုရားလည်းအဲ့ဒါကြောင့်မို့ဟိုပြစ်ထားတာနေပါပေါ့အဲ့တော့အခုလည်းပဲ မေမေလျော့လျော့နဲ့ဆိုတော့အဲ့ဒါအတင်တရားဖရာထံလာလာပြီးတော့တရားတောက်ပြီးတော့ဒီလိုမေမေလျော့နေရမလားဆိုပြီးတော့အဲ့ဒီမှာမလုပ်လဲဆိုတော့အဲ့ဒီဝေဒယန္တာပြတ်တတ်ကြီးအဲ့ဒီပြတ်တတ်ကြီးကိုတခါတည်းလှုပ်လိုက်သူ့ရဲ့တကိုးတော်နဲ့အတွင်းထဲကနတ်တပြီးတော့အကုန်လုံးအော်ဟစ်ပြီးကြောက်လန့်ကုန်ကြောက်လန့်ကုန်တဲ့အခါကျတော့ဂျာမင်းကြီးလဲအဲ့ဒီမှာကြောက်သွားပြီးတော့မှဟာမှန်ပါဗျာတပည့်တော်သတိရပါပြီဗျာ တဏှာကုံစမ်းကြောင့်ဒီဝေဒနာတရားကို ရှုလို့မြတ်စွာဘုရားပြောလိုက်တာဆွဲလန်းစရာမှန်သမျှဘယ်အရာမှမဆွဲလန်းနဲ့အရာအလုံးဟာအနိစ္စပဲရှိတယ်ဆိုတော့ဒုက္ခဝေဒနာလည်းအနိစ္စပါပဲဖြစ်ရဒုက္ခဝေဒနာကလည်းအနိစ္စဥပေက္ခဝေဒနာလည်းအနိစ္စအဲ့ဓာတွေဟာအကုန်လုံးအနိစ္စတရားတွေဆိုတဲ့အကြောင်းကိုဘုရားဟောလိုက်တာပါဆိုတော့မှတတိယဥဇဏတော်ဒကာတော်မတွေလည်းတရားများများမမေ့ကြည်ရင် တတိယအောင်ဘာလုပ်ရမလဲသေခြင်းတရားစင်ကြီးရမှာငါသေရမှာပါလားငါသေရမှာပါလားလို့များများစင်ကြီးရမှာနော်အဲ့ဒီများများစင်ကြီးလိုက်တာနဲ့တပြိုင်နက်တည်းအဲအဲ့ဒီမှာတခါတည်းခိုက်ရနေမဖြစ်ချင်တော့နော်ပြဿနာတွေမလောက်ချင်တော့သူများကကိုယ့်ဘောလောက်ချင်လို့ကိုကပြန်ပြီးတော့မလောက်တော့နော်ပြန်ပြီးတော့မလောက်ဘူးသူများကတော့ကိုယ့်ဘောဘလို့လောက်လို့လောက်ချင်တာလောက်ပဲစီကိုယ့်ဘက်ကပြန်မလောက်ချင်တော့တရားရှိတဲ့ပုဂ္ဂိုလ်အဲ့ဒါမျိုးနေတာ ဟာတရားမရှိတဲ့ဘုရားကိုကရဖို့ပဲကိုကတာဖို့ပဲအာသူကသူတရားဓာတ်တွေမတရားဓာတ်တွေမလို့အဲ့ဒါတရားမရှိတဲ့ပုဂ္ဂိုလ်ရဲ့လမ်းနော်တရားရှိတဲ့ပုဂ္ဂိုလ်ကမှတ်တာဘယ်တော့မှ မလို့ဘူးသူအမှန်မှန်တိုင်းတော့ပဲသူပြောမယ်အတော်တင်လည်းပြောမယ်ဒါတွေကမှမရတော့ဘူးသူသူကသိခံပြီးနေတော့တရားရှိတဲ့ပုဂ္ဂိုလ်ကငဲငါ့ဝကြွေးရှိလို့ပဲဆိုသူအဲ့လိုနေတော့တာနော်အဲ့ဒါကြောင့်မို့သူကဒီသေခြင်းတရားတွေမပွားများဘူးဆိုတဲ့ပုဂ္ဂိုလ်က လောဘတွေတိတ်အားကြီးတယ်ဒေါသတွေတိတ်အားကြီးတယ်မောဟတွေတိတ်အားကြီးတယ်ရောက်မို့ရသော်ဗျာဒီဒီရှင်မောက္ကလံကိုဆုံးမတဲ့အထက်မှာအဲ့ဒါလည်းပါတယ်ဟိုတစ်ဖက်နဲ့တစ်ဖက်အပြိုင်ဆိုင်ခိုက်ရလဲမလုံနဲ့တဲ့ချက်သားတဲ့အပြိုင်ဆိုင်နေဟာသူပြောကိုပြောအပြိုင်ဆိုင်နေလုံမယ်ဆိုရင်အပြဿနာတွေပိုကြီးကျယ်တယ်တဲ့နော်ပြဿနာတွေမူကြီးကျယ်တယ်အဲ့ဒါလည်းမလောက်ရဘူးတဲ့နော်ဒါကြောင့်မို့တေခြင်းတရားတွေကိုအဲ့ဒါမျိုးအကြိမ်ကြိမ်ပွားပေးလိုက်တယ်ဆိုရင် နေရတာခဏလေးလေဘာမှမကြတာမှမဟုတ်ပဲလူ့ဘဝဒီခဏလေးအတွင်းမှာမတရားသဖြင့်နေဟာရအောင်ရှားဟာယူဟာလို့တော့လေကိုသေးလဲကိုနောက်ပါတာမဟုတ်ဘူးအဲ့ဒီမတရားသဖြင့်နေအေးယူခြင်းလှုပ်ခြင်းကြောင့်မို့ဘာဖြစ်လဲဘဝမှာနာမည်တွေလည်းပြတ်တယ်ကိုယ့်ရဲ့ဂုံတိတ်ခါတွေကြာတယ်ဟာသေပြီးဟိုဘက်ကျော်လဲသွားလေအောင်တော့အဲ့ဒီသူတော်ဘာတွေရဲ့ပစ္စည်းသူများပိုင်ဆိုင်မှုဒီဩဇာအာဏာပါဝါ ရလိုမှုအဲ့ဓာတွေကိုအခုပြောတဲ့ဒါပညာရှိ သူတော်ကောင်းတွေအရန်ဆက်ဆုပ်တာဒီအလုပ်တွေဟာနော်အင်မတန်ဆက်ဆုပ်တာဒါတွေရတော့လဲဘာလို့ကိလေသာတွေပဲတိုးပွားတာပဲနော်ယာဓုတွေဂုံသိမ့်တွေစီသိမ့်တွေဝေကျေးတွေအများကြီးရတော့ဘာဖြစ်ကိလေသာတွေပဲပွားတာပဲအဲ့ဒီကိလေသာပွားပြီးနောက်ထပ်လောဘဒေါသမောဟတွေပဲထပ်ထပ်ထပ်ထပ်ပြီးတော့ဖြစ်သေတော့အပေဘုံပြန်ဆင်းတာပဲဒါကြောင့်မို့ အရိယာတွေသူတော်ကောင်းတွေကအဲ့ဒီမရဏတတိကမထံကွာအဲ့ဒါမျိုးပွားတဲ့ခါကျတော့ကြောက်စိတ်တွေဝင်လာရင်လူကအဲ့ကြောင့်တရားတွေလှုပ်ချင်လာအခုလည်းတရားမင်းကြီးလည်းအဲ့တိုင်းပဲဒါခါလေကြောက်လန့်သွားအောင်ရှမောက်ကလန်ကဒါခါလေသူ့ရဲ့တကိုးတော်နဲ့လှုပ်လိုက်တဲ့အချိန်ကျတော့မှအဲ့ကြမှာတရိယာပါပြီဖုရားမြတ်စွာဘုရားကတဏဂုံခန်းကြောင်းအကျင့်ကြီးဟာဟောဒီဝေဒနာနုပဒနာကမ္မထမ်းကြီးပဲပေးလိုက်ပါတယ်ဖုရားဆိုတော့မှ အဲ့ဒါအသင်ကိုမေ့နေလို့တဲ့အသင်တရားမဘုရားသာသနာနဲ့ကျုံမာရတန်းနဲ့ဘုရားရှင်နဲ့ကျုံမာရတန်းနဲ့မေ့မေ့လျော့နေမှာဆိုလို့လာပြီးတော့ပြောတာပါဆိုပြီးတော့ပြောတော့အဲ့မှာနတ်သမီးတွေကဖះတော်မြင်ဘူးပုံမပေါက်ဘူးနတ်သမီးတွေကဗာမေးတယ်ထင်လဲအသင်တရားမင်းနဲ့အသင်တရားမင်းလူပြည်သွားသွားပြီးတော့သွားသွားရှစ်ခေါ်နေတဲ့ဖះဆိုတာအဲ့ပုံကိုကြီးလားလို့မေးတာတဲ့အဲ့ဒါဖះမဟုတ်ဘူးအဲ့ဒါ ဖះရဲ့တပည့်ပဲရှိသေးတယ်လို့ပြောတယ်နော်ရှင်မောကလဟာတပည့်ပဲရှိသေးတယ်ဖះရဲ့တပည့်ဆိုပြီးတော့ပြောတယ်ဒါသူ့ရဲ့တကိုးနဲ့ဒါလောက်တာပေါ့နော်နောက်ထပ်တစ်ခါကျတော့ဦးဇင်းတို့ညသောဖះတည့်ရရောက်တော့ဩတခါတည်းနန္ဒောပဏ္ဏတာနဂါမင်းကြီးအဲ့နဂါမင်းကြီးနည်းနည်းချွတ်ချင်တာချွတ်ချင်တဲ့အခါကျတော့ရှင်မောကလန်တို့ရှင်ရထပါလာတို့ရှင်ရာဟုလာတို့ တို့တော့အကုန်လုံးကိုခေါ်ပြီးတော့တို့တာဝရိန်သာနတ်ပြည်သွားကြအောင်ဟိဆိုပြီးတော့တခါတည်းတကောတော်နဲ့ကြွသွားကြတာတာဝရိန်သာနတ်ပြည်ကြွတဲ့အခါကျတော့အဲ့ဒီမှာရှင်ရထပါဠိမထေရပြောတယ်မြတ်စွာဘုရားတပည့်တော်ခါတိုင်းတို့ဒီနေရာရောက်ပြီးဟောတာဝရိန်သာနတ်မြို့တော်လှမ်းမြင်ရတယ်ဘုရားအခုမမြင်ရပါလားဘုရားဆိုတော့ မြတ်စွာဘုရားจิตသားတော်တဲ့နန္ဒောပဏ္ဍာဆိုတဲ့နဂါမင်းကငါတို့သူ့ကောင်းမော်ကဖြတ်လို့မကျင်တတ်လို့ဆိုပြီးတော့သူ့ရဲ့ခန္ဓာကိုယ်ကြီးနဲ့နတ်မြို့တော်ကြီးတစ်ခုလုံးကိုလွှမ်းမိုးထားအဲ့တော့ရှင်နာထပါဠမထေရပြောတယ်မြတ်စွာဘုရားအဲ့ဒီနန္ဒောပဏ္ဍာနဂါတပည့်တော်ဆုံးမလိုက်ပါမယ်ဗျာလို့ပြောတာจิตသားမလုံးနဲ့တဲ့အဲ့ဒါနဲ့တခါတည်းတဘာပြီးတဘာလျှောက်ကြတာပေါ့နော်နောက်ဆုံး ရှင်ရဟုလာလည်းပြောတယ်မြတ်စွာဘုရားတဲ့တပည့်တော်နိုင်ပါတယ်တဲ့နန္ဒောပဏာဏဂါမိတပည့်တော်ဆုံးမပေးပါမယ်မလုံနဲ့တဲ့နောက်ဆုံးကျဘုသူကျမခိုင်းတယ်ဆိုရှင်မောကလန်ကမြတ်စွာဘုရားတဲ့မြတ်စွာဘုရားကိုယ်တိုင်မဆုံးမပါနဲ့တဲ့တပည့်တော်ဆုံးမဝင်ပေးပါအေးချက်သားမင်းဆုံးမပါတဲ့ဆုံးမပါဆိုတဲ့အခါကျတော့အဲ့ဒါနဲ့ရှင်မောကလန်ကဘာလုပ်လဲဆိုတော့အဲ့ဒီနဂါတဲ့နှစ်ဆကြည့်တဲ့ခန္ဓာကိုဖန်ဆင်းပြီးတော့အဲ့ဒီ နဂါရဲ့ခန္ဓာကိုယ်ကတခါတည်းမြေကြီးနဲ့ဖိညက်ပြဲတော့ဟောနဂါဘယ်ဘလို့မှမခံနိုင်တော့သူ့ရဲ့ခန္ဓာကိုယ်ကြီးတဲ့ခန္ဓာကြီးနာတော့ဟာအသင်ဘယ်သူတော့ဘယ်သူတော့ဘယ်သူတော့လောက်တဲ့ခါကျတော့ငါမောက်ကလမထေမြတ်ပဲနင်ဘာဖြစ်လို့ဒီလိုလောက်ရလဲဟာရှင်များအဲ့ဒါဆိုတော့လောက်ပါတပြန်ပြီးတော့ဖြေပြပါတပြီးတော့ဟိုဟောမလောက်ပါဘူးပေါ့အဲ့လိုပြောပြီးတော့တခါတည်းသူကဘာလောက်လဲဆိုတော့ရှင်မောက်ကလန်ကို သူကအตาလေးအချိုတက်ပြီးတော့မှသူကသူ့ရဲ့ဒီဟိုငကငွေ့ပေါ့နော်မီးအပူနဲ့သူကတခါတည်းအဲ့လိုသိအောင်သူကလှုပ်ဖို့သူကကြံတာကြံတဲ့ခါကျတော့ရှမောက်ကလန်ကတကောပိန်ကြီးအခုပြောသလိုပေါ့ဒီဇန်တွေကိုချက်ချင်းချက်ချင်းမှာအမြန်ဝင်စားနိုင်တဲ့တကောပိန်ကြီးတို့ကြိုက်တယ်လို့ဖန်သင်းနိုင်တဲ့ပုံကိုဖြစ်တဲ့အခါကျတော့အဲ့ဒီမှာ तू ကတခါတည်းအဲ့ဒီမှာလှက်ပါပြီးတော့အမျိုးမျိုးဟိုလိုဖျားရောက်ဒီလိုဖျားရောက် အမျိုးမျိုးလုပ်နေတော့ရသော်ဗျာစေတသတိထားတဲ့အဲဟိုကရတယ်ဖြစ်ပြားတဲ့ဒီနဂါလိုဟာမျိုးတကောင်မပြောနဲ့တထောင်လက်တည်းဆုံးမနိုင်တယ်ဆိုပြီးတော့အဲ့ဒီကနေပြီးတော့တခါတည်းရှင်မောက်ကလန်ခန္ဓာကိုယ်လည်းပြရောသူကတခါတည်းအငွင့်နဲ့တခါတည်းထိုးလို့တော့ဟိုကကတိုင်းပြန်ဝင်သားတာဝင်သားထားလိုက်တဲ့အခါကျတော့သူ့အငွင့်ကဘာမှလုပ်မရတော့လုပ်မရတော့တဲ့အချိန်မှာဘာလုပ်လဲဆိုတော့သူ့ရဲ့ခန္ဓာကိုယ်ရဲ့အဲ့ဒီမှာသေးသေးလေး န်သီးပြီးတော့ဝင်သွားပြီးအတွင်းနဲ့လမ်းလျှောက်ဗိုက်တွေအောက်နာဗျာရှင်ဗျာလွတ်ပါတော့ဖျားလှုပ်ပါတော့ဖျားနဲ့ဆိုပြီးတော့ဘလုံးမကိုလှုပ်လို့မရဒီနာကနိုင်အောင်ကို တိုက်လို့မရအောင်အဲ့ဒီကြတော့မှအဲ့ဒါရှင်ဗျာတပည့်တော်တောင်းမှမှာတယ်ဖျားမလှုပ်ပါတော့နဲ့မလှုပ်ပါတော့အရှင်ဗျာလည်းမနိုင်တော့ပါဘူးဆိုတော့မှအဲ့ဒီကြတော့မှအဲ့ဒါအသင်းတဲ့ဘာဖြစ်လို့ယဟန်တော်ဒီဖျားတွေအပေါ်မှာဒီလိုဒုက္ခပေးရအသင်မလောက်ရဘူးဆိုပြီးတော့ မှန်ပါဗျာတပည့်တော်နောက်တော့မလုတော့ပါဘူးဖះဆိုပြီးတော့မှအဲ့ဒီငါကရှမောက်ကလန်ဆုံးမပြီးတော့ရှမောက်ကလန်ကဲလာခဲ့မြတ်စွာဘုရားထံသွားရအောင်ဆိုပြီးတော့မှအဲ့ဒီမှာမြတ်စွာဘုရားရှေ့မောက်မှာတရဏဂုံတည်တဲ့တကာဖြစ်အောင်ရှမောက်ကလန်ကြီးလှုပ်ပေးခဲ့တယ်ဒါသူ့ရဲ့တကောတော်အရာတွေပေါ့နော်အကြောင်းမို့မြတ်စွာဘုရားအဝေးကြီးရှိလဲမြတ်စွာဘုရားနဲ့သူအချိန်တိုင်းပြောနိုင်တယ်ဒါအခုခေတ်လို့တယ်လီဖုန်းမလိုဘူးပေါ့နော် ခုခေတ်ကတော့တယ်လီဖုန်းကြီးမှာမီးပြတ်သွားရင်တော့မရဘူးဆိုပြီးတော့ဗမာပြည်သူစကားပြောရင်လည်းမီးရပြတ်သွားလို့ဖျားနဲ့သူတို့ဟိုဟာတွေနဲ့လုံးတဲ့ကအင်တာနက်တွေဆိုရင်အဲ့လိုပေါ့နော်အဲကြောင့်မို့ရှက်ခေတ်ကတော့တကိုးတွေဘိန်းင်းနေနဲ့အကုန်ရကြတာကိုရကြတဲ့အခါကျတော့တခါများဆိုရှင်မောက်ကလန်ပြုံးပြုံးပြုံးပြုံးနဲ့နေတာအဲ့တုန်းကရာဇကြိုးမှာမြတ်စွာဘုရားသာဝတိမှာရှင်သာရိပုတ္တရာမေးတယ်ဟန်ကားရှင်ပြုံးပြုံးပြုံးပြုံးနဲ့ ဒီနေ့ဘာတွေများထိုးနေလို့တော့အာထိုးတာတော့ပြောမနေပါနဲ့ဒီနေ့မြတ်စွာဘုရားအဆုံးမရတယ်ဖေရဘာတွေများရခဲ့တော့တပည့်တော်မေးတယ်မြတ်စွာဘုရားလုံးလကြိုးကုပ်အထုတ်တယ်ဆိုတာဘလို့ပါလဲလို့မေးတော့မြတ်စွာဘုရားအယိုးကျွင်ကျွင်အသားကျွင်ကျွင်အရွယ်ကျွင်ကျွင်နော်သေခြင်းသေဘတ်စေမဆုံးမနစ်သောဇွဲလုံးလာနဲ့အထုတ်တာမျိုးကို ပြောတာလို့တပည့်တော်ကိုဆုံးမလိုက်တယ်ဖေရတယ် အဲ့ဒါမျိုးတခါတည်းအနီးအဝေးအကုန်လုံးအဘိညာဉ်နဲ့အကုန်မြင်နိုင်တယ်ကြားနိုင်တယ်သိနိုင်တယ်ဒါသူ့ရဲ့ပါဝါအစွမ်းတွေတကောအစွမ်းတွေပေါ့နော်ရှမောက်ကလန်ကြီးရဲ့ဒါထူးခြားမှုတွေပေါ့အဲ့ဒီကနေပြီးတော့နောက်ထပ်တစ်ခါကျတော့မာနမာနကကြတော့ရှမောက်ကလန်ကအဲ့ဒီမှာ तू ကနားနေတဲ့အချိန်လေးမှာဖိုက်တွေအောက်နာဖိုက်တဲ့ဘာဖြစ်လို့လဲ ဒီနေ့အစားလည်းမမှားပါဘူးဘလို့ဖြစ်လို့ဘိုက်တလာအောက်နေပါလဲလို့ तू ကသေချာစဉ်းစားလိုက်တဲ့အခါကျတော့ဘာသွားတွေ့တော့ဆိုတော့မာနကသူ့ဘိုက်ထဲမှာဝင်ပြီးတော့လှုပ်ထားတာသွားတွေ့တယ်အဲ့ဒါနဲ့ဩမာနမာနနင်ကငါလာပြီးတော့လှုပ်ထားတာပဲမလှုပ်နဲ့မလှုပ်နဲ့သွားသွားသွားလို့ပြောတာကိုကမာနကအောင်မာ ငါနေတာဖရတော်မှာသိမှာမဟုတ်ဘူး तू ကဒီယဟန်ဘယ်သိနိုင်လိမ့်မှာလဲဆိုပြီး तू ပေးနေတာပေးနေတဲ့ခါကျတော့ရှမောက်ကလာမဟုတ်ဘူးမာနငါသိတယ်သင်ငါ့ကိုလှုပ်ထတာသိတယ်မလှုပ်နဲ့ယဟန်တန်ဃာတွေဒုက္ခမပေးရဘူးအဲ့လိုဒုက္ခပေးလို့တင့်မှာဘာအကျိုးများမှာတော့နော်မကောင်းမှု အကုသိုလ်တွေပဲအစ်မအဖတ်တင်လိုက်မယ်အဲ့ဒါဟိုကလည်းမာနကပေကက်ကလှုပ်နေတာပေကက်ကလှုပ်နေတော့ ဟိုရှမောက်ကလန်ကဘာစဉ်းစားလဲဆိုရဟနာလေးဒေါသမှမရှိတာဟုတ်ဒေါသရှိတယ်ဆိုတော့ကိုကသူ့ထက်တကိုးကြီးနေတာပဲအဲကိုလှုပ်ချင်တာလှုပ်ပြလို့ရတယ်ဒါပေမဲ့ယဟန္တာဆိုတော့ဒေါသမရှိဘူးဒေါသမရှိတော့အဲ့ဒါမလှုပ်ချင်မလှုပ်ချင်တော့ရှမောက်ကလန်ကအဲ့ဒီမှာတင်သူ့ရဲ့ဒီကဘာမှာနော်ပထမဦးဆုံးပွင့်တဲ့ကကုတ္တံမြတ်စွာဘုရားလက်ထက်အဲ့ဒီမှာ ကကုတ္တံဘုရားရှင်ရဲ့တာဝကကြီးကို သူကိုယ်တိုင် တ်ခဲ့တဲ့အကြောင်းရှမောက်ကလာအလောင်းတော့ဒါဘဝတန်ဝေကတော့ဒါဒီတသိန်းချင်းနဲ့ကဘာတသိန်းလောက်ပါရမီဖြည့်ခဲ့ရင်းနဲ့ပါရမီဖြည့်ခဲ့ရင်းနဲ့သူ့ရဲ့ဘဝတန်တရာမှာပါခဲ့တဲ့ဒါစရိုက်ချမ်းနေပေါ့နော်စိတ်ချမ်းနေစရိုက်ချမ်းနေဒေါသချမ်းနေဟာအဲ့လာတွေဟာအခုအထုံပါလာတာပါလာတဲ့အခါကျတော့အဲ့ဒီမှာ तू ကဒုတ်သည်ဆိုတဲ့မာနကြီးဖြစ် အဲ့ဒီမာနကြီးဖြစ်တဲ့အချိန်တော့အခုမာနကသူ့ရဲ့တူမရဲ့သားဒါတူတော်သေးတာအခုခုဒီမာနကအဲ့ဘဝတုန်းကတူတော်ခဲ့သေးတယ်တဲ့အဲ့တော့ငါမင်းရဲ့ဦးကြီးတော်ဒုတ်တီဆိုတဲ့မာနကြီးဖြစ်တယ်မာနကြီးဖြစ်တဲ့အခါကျတော့အဲ့ဒီမှာဘာဖြစ်လဲဆိုတော့ဒီတန်ဃာတော်တွေကိုလူတွေကြည်ညိုတာကိုသူမကြည့်နိုင်ဘူးဖြစ် ဒကာဒကမတွေကဒီဖះနဲ့တန်ဃာတွေကြီးညိုလိုက်တာငါတို့အကြီးညိုပြက်အောင်လုပ်မယ်ဆိုပြီးတော့မာနကဘာလုပ်လိုက်လဲဆိုတော့တန်ဃာတော်တွေနဲ့အမျိုးသမီးတွေနဲ့တယုံယုံရှုပ်ထွေးနေတာတွေကို နေရအနှံ့မှာအကုန်လိုက်ပြီးဖန်သင်းပြလိုက်တာမြို့ပေါ်ကဒကာဒကမတွေကတန်ဃာတွေဆုံးကိုမလောင်းညင်တော့ဘူးဖြစ်သွားတယ်အာဘုန်းကြီးတွေအကြည်သံဟိုနာချုပ်ချုပ်ဟောဟိုလိုဒီကဒီလိုအမျိုးမျိုး တိုက်တာတွေခိုက်တာတွေနဲ့လှုပ်တော့လူတွေကစွန့်ကိုမလောင်းညင်တဲ့အဆင့်ဒီအကုန်ဖြည့်ပြီးတော့မြို့မှာနာမည်တွေပြက်ဟာဟိုနာဟိုလိုတွေ့တဲ့တဲ့အာဘုန်းကြီးတွေကဒီလိုပဲအမျိုးမျိုးလူတွေကဆဲကြတယ်ဆိုကြတယ်နော်ရဲဆက်ဆက်ပြောကြတယ်အမျိုးမျိုးအဲ့လိုတွေပြောနေတော့မြတ်စွာဘုရားတန်ဃာတော်တွေခေါ်ခေါ်ပြီးတော့ချက်သားတော်တဲ့အဲ့ဒါတကယ်ဖြစ်နေတာမဟုတ်ဘူးတဲ့ အဲ့ဒါမာနကနေမှတန်ဃာတော်တွေကို လူတွေကြည်ညိုလို့မကြည်ညိုအောင်လို့သူလိုက်ဖြက်နေတာတဲ့မာနကမာနကလိုက်ဖြက်နေတော့ချက်သားတို့မင်းတို့ဘာလုပ်ရမလဲဆိုတော့မေတ္တာနာနာဖို့မေတ္တာနာနာဖို့ကရုဏာနာနာထားเนาะမုဒိတာပွားပါမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဗြဟ္မဇောတရား၄ပါးကို သင်ချက်သားတို့ အချိန်တိုင်းပွားနေသားမှာဆိုပြီးတော့မြတ်စွာဘုရားကတန်ဃာတော်အရှင်သူမြတ်တွေကိုအဲ့ဒါမျိုးပွားခိုင်းတာဦးဇင်းတို့တရားတော်မတွေဦးဇင်းတို့တွေလောကရံများရင် အတိုက်ခိုက်များရင်ဘာလုပ်ရမှာလဲမေတ္တာနန္ဒပို့ရမှာနော်တခါတလေအတိုက်ခိုက်ကသူ့တဘာဝကြောင့်အပြောဆိုကြောင့်ဖြစ်တာရှိတယ်လို့တခါတလေအတိုက်ခိုက်ကအဲ့ဒီမမြင်အပ်တဲ့လောကတွေနှောက်နေတာ ဒီယဟန်တော်တစ်ပါးဥပမာတရားအဟောပြောကောင်းတယ်တရားပြကောင်းတယ်ယဟန်ဆိုရင်လည်းဒီလိုပေါ့အဲ့ဒါမျိုးပုံကိုဆိုလို့ရှိရင်လည်းဒီပုံကိုကိုတခါတဲ့လူတွေအထင်လွဲအမြင်လွဲပြီးဒုက္ခဖြစ်သွားအောင်သူကဖန်တီးပလိုက်တာဘာလို့လဲဆိုဒီမတရားတွေဖို့တရားတွေကိုဟောတာပြောတာကိုသူတို့ကမကြိုက်ဘူးတန်တရာလွတ်ကြောင်းလမ်းတွေဟောပြောနေမကြိုက်ဘူးမကြိုက်တော့လူတွေအကြည်ညိုပြက်အောင်တခါတဲ့အဲ့ဒါမျိုးလုပ်လိုက်ဒါကလည်း လောက်တယ်ဆိုရင်ဘာလို့ ਆ လဲမေတ္တာနန္ဒပွားရအခုတရားဓမ္မတွေကလည်းဒီတိုင်းမှာသာသနာကြီးငါပြုမယ်သာသနာထောက်ပံ့မယ်အဲလာဟိတရားအထုတ်ဟိကြောင်းသွားဟိလှုပ်ဟိအမျိုးမျိုးဆွဲဆောင်တယ်ပြောတယ်တရားအထုတ်ဖြစ်အောင်လုပ်ပြီးဆိုရင်လည်းအဲ့ဒီပုံကိုယ်တွေဘာလို့ ਆ လဲနာနာမေတ္တာပွားရတယ်အဲ့ဒါမျိုးမပွားဘူးဆိုလို့ရှိရင်မရဘူးအဲ့ပုံကိုယ်တွေအဲ့ဒါစီပွားရေးတစ်ခုခုဖြစ်တာလူမှုရေးတစ်ခုခုဖြစ်တာနာမည်ပြက်တာအဲ့ဒါမျိုးဖြစ်တတ်တယ် အဲ့ဒါကတခါတလေကြတော့သဘာဝကြောင့်သူ့ရဲ့ပင်ကိုယ်စိတ်ကြောင့်နာမည်ကြီးခြင်းလို့ဂုဏ်ကြီးခြင်းလို့အကျင့်မကောင်းမဲနဲ့ဖြစ်တာလည်းရှိသလိုတခါတရံကြတော့အဲ့လိုမဟုတ်ဘူးသူ့ရဲ့ပင်ကိုယ်စရိုက်တွေအကျင့်တွေကောင်းမှရဲ့တန်းတဲ့ကိုအဲ့ဒီမမြင်အပ်တဲ့လောကကပုံကိုယ်တွေကမကြိုက်လို့သူကသူ့ကိုနာမည်ပြတ်သွားအောင်ဂုဏ်ပြတ်သွားအောင်သူ့ကိုလှုပ်လိုက်တာအဲ့ဒီလိုဖြစ်ရင်ဦးဇင်းတို့တွေဘက်ကဘာလုပ်ရမလဲဆိုတော့ဒါကကုသမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးအဲ့ဒီဓမ္မစိုးတရား၄ပါးပဲပေးတာ ချက်သားတော်တဲ့အဲ့ဒီဗျမသောတရား၄ပါးကိုနာနာပွားပေးသမှာအဲ့လိုမြန်ပွားများပြီးတော့အထုတ်ပြီးတော့လှုပ်ပေးမယ်ဆိုရင်သင်ချက်သားတို့ဒီမာနတင်တို့နိုင်အောင်မတိုက်နိုင်ပါဘူးလို့ယဟန်တော်တွေကတခါတည်းမေတ္တာပွားတာမေတ္တာကမ္မထာနေပွားကရုဏာမုဒိတာဥပေက္ခဆိုတဲ့ဒီဗျမသောတရား၄ပါးကိုပွားများအထုတ်ပြီးနေတဲ့အခါကျတော့မာနဘာမှကိုဆက်လို့လို့မရတော့ဘူး လူတွေကအကုန်ပြန်ပြီးတော့ကြည်ညိုလာတော့အဲဒီနည်းနဲ့နာမည်ပြက်အောင်လှုပ်လို့လည်းမရတော့ကဲလက်နဲ့တိုက်အောင်မယ်ဆိုပြီးတော့တခါတည်းဘာလှုပ်လဲဆိုတော့အိုးဟိုနာဇံပြန်ပြဒီနာဇံပြန်ပြနဲ့လှုပ်လိုက်ပြန်ရောမြေလျှော့မိုးပြန်ပြတော့ဟာဘုန်းကြီးတွေဇံပြန်နဲ့ဟိုနာပြန်နဲ့ဒီနာပြန်နဲ့ဆိုတော့အုံအုံထောင်ကြီးညိုပြီးတော့တခါတည်းလက်နဲ့တိုက်လိုက်ပြန်ရော အာဒကာဒကမာတွေဟိုကလာလှူကြဒီကလာလှူကြဘုန်းကြီးယဟန်သံဃာတွေအကုန်လုံးပြက်ကြိုက်ပြက်ဖြစ်ကုန်ပြီလူတွေလာတာများတော့ခုကြည့်ပါလားမဟာဗောဓိမြိုင်ဆရာတော်ကြီးနော်တော်ရဲသွားတွေပါဆိုတော့လူတွေကတောင်းအောင်နဲ့လာတောင်းအောင်နဲ့လာတော့အခုမေတ္တာကိုရက်ခံနေရပြီလေနော်ဘုန်းကြီးတဲ့ဒုက္ခနော်ဘုန်းကြီးတဲ့ဒုက္ခတခါတည်းတော်ရဲနေတော်ရဲလိုက်ဖူးနော်မြို့နေမြို့လိုက်ဖူးဆိုတော့ ကိုယ်နဲ့ကိုကိုလွတ်လပ်လပ်နေခွင့်ကိုမသာတော့ဘူးဖြစ်နေတော့တယ်နော်အဲ့ဒါအခုဘုန်းနေကံနေကြီးလာတော့အခုလည်းပဲအဲ့လိုပေါ့ဘုရားရှင်ရတပည့်တွေကိုတခါတည်းလှုပ်လိုက်တော့အာတခါတည်းဘုန်းနေအကုန်ကြီးပြီးတော့အုံထောင်ဖြစ်တော့အဲ့မှာမြတ်စွာဘုရားချက်သားတော်တဲ့မင်းတို့ကိုကိုကိုအထင်မကြီးနဲ့နော်အဲ့ဒါမာနတိုက်နေပြန်ပြီတဲ့နော်နာမဖြက်လို့မရလို့အခုဘုံကြီးအောင်လုပ်ပြီးတော့မင်းတို့တိုက်တာအဲ့တော့မင်းတို့ မပေါ့နဲ့မပေါ့နဲ့အဲ့ဒီတည်းပါသွားလိမ့်မယ်ဆိုပြီးတော့မြတ်စွာဘုရားဘာကမ္မထန်းနေပွားခိုင်းလဲအာတုဘကမ္မထန်းကိုပွားခိုင်းတယ်တဲ့နော်အာတုဘကမ္မထန်းခန္ဓာရဲ့ယွန်တရားတွေဆက်ဆုပ်စရာတွေနော်အာတုဘကမ္မထန်းတို့နော်ခန္ဓာကိုယ်ရဲ့စားဝဲတောက်ခွဲတွေစားနေရင်းနဲ့ယွန်ပွဲဆက်ဆုပ်ပွဲတွေဆိုတဲ့အဲ့ဒီကမ္မထန်းနေနောက်ပြီးတော့မမြဲတဲ့ စေမမြဲတဲ့အနိစ္စလက္ခဏာတွေဟောမြတ်စွာဘုရား ရှုအတုဝကမ္မထံတို့ နော်စားတဲ့တောက်တဲ့အခါမှာလည်းအာရိပရိကုလတင်ညာအစာတောက်တွေပေါ်မှာအော်ဒီဟာတွေဖုံးပေးနေသုံးဆောင်နေရတာဒီဟာတွေဟာตายပွဲမဟုတ်ဘူးယွန်တရားဆက်ဆုပ်ဖွယ်ပဲဆိုပြီးတော့အဲ့ဒီပေါ်မှာလည်းရှုပါတဲ့နော်နောက်ပြီးတော့ဒီယုတ်ဓမ္မနန္ဓမတွေရဲ့မမြဲတဲ့အနိစ္စတရားတွေကိုလည်းစင်ញံမှာ သုံးသပ်ပါပွားများပါဆိုပြီးတော့ အဲ့လိုစိန်ညံသုံးသပ်ပွားများခိုင်းလိုက်တာအဲ့လိုစိန်ညံသုံးသပ်ပြီးတော့ပွားများလိုက်တဲ့အခါကျတော့မာနကဘာမှအဲ့ဒုတိမာနကြီးလုံမရပြန်တော့ဩတခါတည်းဘုံကြီးအောင်လှုပ်ပြီးတော့တိုက်လို့လည်းမရနာမပြက်အောင်လည်းလှုပ်လို့လည်းမရတော့ကဲဒီလောက်ရှိတာမထူးပါဘူးဆိုပြီးတော့ဘာလုပ်လဲဆိုကလေးတယောက်ကို ဝင်ပိုးပြီးတော့ကြောက်ခဲနဲ့ကောက်ပြီးတော့ထုတာ ဘု து သွားမှန်တော့ဆိုတော့ဆွန့်ခံနေတဲ့အချိန်ကြီးမှာမြတ်စွာဘုရားကရှေ့ကသူ့ရဲ့လက်ဝဲတော်ရလက်ရတော်ရညီတွေကနောက်ကစီတမ်းပြီးလိုက်နေတဲ့အချိန်မှာအဲ့ဒီအက္ခတာဝါကလက်ဝဲတော်ရမထေမြတ်ကြီးခေါင်းကိုကြောက်တုံးနဲ့ထုတာတခါတဲ့မထေမြတ်ကြီးကအဲ့နာရင်ပြစ်လဲပြီးတော့အဲ့ဒီမထေမြတ်ကြီးပြိဋိဘံပြုသွားရှာတာအဲ့ဒီအချိန်မှာမြတ်စွာဘုရားနောက်ကိုပြန်ပြီးတော့လှည့်ပြီးတော့ မိုင်မဲလိုက်တာကိုပမာဏကိုမသိဘူးတေမာဏဆိုပြီးတော့မြတ်စွာဘုရားအဲ့လိုလှက်ပြောလိုက်တဲ့အချိန်မှာပဲအဲ့ဒီမာနကြီးဟာလည်းပဲတခါတည်းသူလည်းပဲအဲ့ဒီအာကုဇုကံနှိပ်ဆက်ပြီးတော့မာနဟာသေပြီးတော့ဟောမဟာဝီစီငရဲကြီးမှာခံစားရမဟာဝီစီငရဲကြီးမှာခံစားရတဲ့အခါကျတော့ အဲ့ဒီခဲနဲ့ထုလိုက်တဲ့အကုသိုလ်အကျိုးဟာဘလောက်ထိများခံစားရလဲဆိုတော့ဟိုရောက်ငရဲခန္ဓာကလူခန္ဓာကလို့သေးသေးမဟုတ်ဘူးလေခန္ဓာကြီးတဲ့အကြီးတွေနော်သူသုံးခါဝုတ်တို့တယူဇနာတို့အဲ့လိုကြီးခန္ဓာကြီးတဲ့အကြီးတွေဖြစ်တာဝို့ခန္ဓာကြီးတွေအကြီးတွေဖြစ်တဲ့အခါကျတော့ဟိုကငရဲသားတွေကပြောတယ်တဲ့မင်းအာဟုဇုံနဲ့မင်း မင်းတန်ဃာတော်တွေကိုသွားပြီးတော့ဂဲနဲ့ထုပြင်းမှားပြီးတော့တေအောင်တတ်ခဲ့တဲ့မင်းအာကုသို့မင်းခံရမယ့်အလှရောက်ပြီတဲ့ကဲမင်းတိုင်နဲ့မင်းခံမေတော့ဆိုပြီးတော့တခါတည်းအဲ့ဒီမှာရင်ဘတ်ကိုနှလုံးအိမ်ကိုဟိုးဘက်ထိတ်ကလှမ်းနဲ့ထိုးဒီဘက်ထိတ်ကလှမ်းနဲ့ထိုးလှမ်းနှစ်ခုစုံတဲ့အချိန်ဟာအဲ့ဒါငရဲသက်တာနှစ်ပေါင်းတစ်ထောင်နဲ့ အဲ့ဒီလှမ်းနဲ့ထိုးသွင်းနေတာနော်ခန္ဓာကိုယ်ကြီးတဲကိုတခါတည်းအဲ့လှမ်းကြီးနဲ့ထိုးထဲထိုးထဲထိုးထဲထိုးထဲအဲ့ထိုးနေတဲ့အချိန်မှာခံစားနေရတာငရဲမှာခံစားနေရတာငရဲသက် တထောင်နဲ့တထောင်မှအဲ့ဒီနှလုံးအိမ်နေရာမှာလာပြီးတော့ဟိုဘက်လှန်ဒီဘက်လှန်လာထိတယ်အဲ့ဒီလိုနှစ်ပေါင်းများစွာငါဟာ အကုသိုလ်တွေကိုခံခဲ့ရတယ်ငရဲမှာငါခံခဲ့ရတယ် တဲ့အရိယာတွေသူတော်ကောင်းတွေပြမှားလို့ဘာမှအကျိုးမများဘူးလို့ဆိုပြီးတော့အဲ့ဒီဒုတိမာနဘဝအကြောင်းကို မင်းအဲ့တုန်းကငါရဲ့တူတော်ခဲ့သေးတယ်ဒါကြောင့်မို့မင်းသူတော်ကောင်းတွေကိုမင်းမပြစ်မှားပါနဲ့ဆိုပြီးရှင်မောက္ကလမထေမြတ်ကြီးကမာနကြီးကိုဆုံးမတော့မှမာနကအဲ့ဒီကျမှပြန်ပြေးတယ်နော်ရောက်မို့ဦးဇင်းတို့ဒါဆွလွန်ဆရာတော်ဖရာကြီးရဲ့ထေရုပတ္တိထဲမှာဖတ်တော်လဲ တရက်ကြတော့ညာကြီးမှာဆရာတော်ကြီးထံနတ်တစ်ပါးပေါ်လာတယ်တဲ့အရှင်ဘုရားပြိဋိဘံပြုတော်လို့ပြောတယ်တဲ့ဆရာတော်ကြီးကပြုသေးဘူးกว่าလို့ပြောတယ်ဆရာတော်ကြီးကလည်းပြုသေးဘူးกว่าဆိုတော့ကိုတော့သေချင်တာလားလို့ပြောတယ်တဲ့သူ့ကိုချိန်ချောက်တာဟာဒီကောင်တဲခက်နေပါလားကဲကဲကဲကမေမေတ္တာပို့ပါလေကွာကဲကဲကြမ်းပါပါစေချမ်းသာပါစေမေတ္တာပို့တော့အဲ့နတ်ကငိုပြီးတော့ လူတွေတော့ကြွကုန်တော့မှာပါပဲလို့ပြောတယ်တဲ့အဲ့လိုပြောပြီးတော့မှပြန်သွားတာနောက်ရိုက်ကြတော့ရေလဲဆရာတော်ကြီးတို့နဲ့စကားပြောရင်းနဲ့ညဖျားတပည့်တော်ကိုအဲ့လိုလာပြီးတော့ပြောတယ်အရှင်ဖျားအဲ့ဒါအရှင်ဖျားတမာတိနဲ့ကြည်သမ်းမှာမာနာလာသူတပည့်လားဆိုတော့မာနကြီးတော့မဟုတ်ဘူးဖျားတဲ့သူတပည့်တဲ့အဲ့လိုပြောတယ်တဲ့ဒါလောကကြီးမှာရှိနေတယ်ဆိုတဲ့အကြောင်းကိုပြောခြင်းလို့ပါနော်လောကကြီးမှာ သူ့ရဲ့အသင်ပင်တွေသူ့ရဲ့အတိုင်းဝိုင်းတွေရှိတယ် အဲ့တော့တရားဓမ္မတွေလောက်တဲ့အခါမှာဥစဉ်တို့တရားဓမ္မတွေအထူးကိုဟိုသတိထားမယ်အလောက်က များများ သာသနာပြုလုပ်ငန်းလုပ်ချင်ရင်များများမေတ္တာပို့ပေးများများကိုတော့ပွားပေးအဲ့ဂုံတော်မေတ္တာအားနေအားနေတာနဲ့အမြအဲ့ဒါတကယ်အခုပမာဥစီပြီးတော့တရားစခန်းပွဲကြီးတွေလုပ်မယ်ဒါတရားပွဲတွေလုပ်မယ်အဲအဲ့လိုပုံကိုယ်တွေအသေးသေးခြားခြားပြင်ဆင်ရတယ်သေးခြားပြင်ဆင်အဲ့လိုမှမဟုတ်ရင်အနှောင့်အယှက်တွေလာတယ် စိတ်ဆင်းရဲစရာတွေလာတယ်စိတ်ညစ်စရာတွေကြုံရတယ်ဒါဥစဉ်တော့6တာမဟုတ်ဘူးနော်ဘဝမှာဥစဉ်ကဘဝတစ်လျှောက်လုံးဥစဉ်ဖြတ်သန်းရင်းနဲ့ဥစဉ်ဘဝဥစဉ်တွေ့ခဲ့ရတဲ့အတွေ့အကြုံတွေကြောင့်ဥစဉ်ပြောပြတယ်နော်အတွေ့အကြုံတွေကြောင့်ပြောပြတယ်ကြောင့်မို့ဥစဉ်တို့ဒီတရားဓမ္မအလုတ်ဆိုတာကအခုပြောသလိုပဲနောက်ဆုံးဘဝရောက်ခဏနီးလေပိဿာနေပဲအနှောင့်ယှက်တွေကလည်းဒီတရားဓမ္မအလုတ်နိဗ္ဗာန်ဝင်တော့မဲ့လမ်းမှာအနှောင့်ယှက်တွေကလည်းအများကြီးလာအများကြီးလာတယ် ရောက်ဖို့ဦးဇင်းမနေ့ကတော့ဦးဇင်းလေးပြောပြသေးတယ်။အော်လို့တပည့်တော်ဘဝသင်္ကန်းဝတ်ခဲ့တယ်ကိုရင်လေးဘဝအင်းကအမေကအတင်းလိုက်ရှုတ်ခိုင်းငါရန်ကြောင်းတဲ့ရမှာမတက်တော့ပဲနဲ့တခါတည်းဦးဇင်းဩတောရကြီးတခုထွက်ပြေးပြီးအဲ့တောရကြီးထဲမှာတပါးတဲ့အဲ့ရရှိတဲ့ဦးဇင်းကြီးထွက်သွားတာကြောင်းမှာခွေးလေးနှစ်ကောင်တခါတလေကြောင်းသားလေးတယောက်ကတခါတလေလာလာပြီးတော့ကူပေးတယ်အငယ်လေးကြောင်းသားလေးပေါ့စာလေး အဲတခါလေသူတယောက်ရှိတယ်တခါလေဆိုတပါးတည်းပဲဒီတိုင်းပဲအဲ့နေရင်းနဲ့ပထမဆုံးလောကရာဘာစတွေ့လဲဆိုတော့ရွာနဲ့ကတနာကြီးလောက်ဈေးအဲ့မှာလမ်းလျှောက်ရတယ်အဲ့ဆုံးငံသွားရတာအာယုံဆုံးကလည်းမရှိဘူးတော့တယ်ဆိုတော့ကွာကောမနေ့ကင်းသပိတ်လေးပွဲပြီးတော့ဆုံးငံသွားတောသားကြီးတွေဖြတ်လိုက်လယ်ကွင်းတွေဖြတ်လိုက်တောတွေဖြတ်လိုက်လယ်ကွင်းတွေဖြတ်တောသားကနေသပိတ်လေးပွဲပြီးထွက်လာရည်သေးလယ်ထုံးနေတဲ့နွားက ဦးစင်းမြင်ပြီးတော့ခတုံပေါက်ပြီးထွက်ပြေးတာတခါတဲ့ထုံထုံနေထဲတယ်အကုန်ကြိုးကုန်ရောကြိုးကုန်တဲ့ခါကျတော့ဟိုကတခါကစိတ်ဆိုးပြီးတော့တခါတဲ့အဲ့ဒါအဲ့တော့ကိုယ်လေးဆိုတော့ပေါ့ဆရှိသေးတာကိုတခါတဲ့ तू ကဓာတမောမောနဲ့ခုတ်တတ်မယ်ကြီးပဲ तू ကလှုပ်တာကိုရင်လည်းဘာလို့ပါဘူးဗျာလို့ကိုယ့်အကိုပဲဒီတိုင်းဆုံးကန်လန်းကြွတာဒကာကြီးနွားကလန့်ပြီးပြေးတာတော့မတတ်နိုင်ဘူးလို့ဒကာကြီးခုတ်ချင်လဲခုတ်လို့ပြောလိုက်တာ အဲ့ဒါနဲ့သူကတော့ဘယ်ရလဲဘာလဲညာလဲနဲ့မေးတော့မှသူတို့ရွာနဲ့ဦးသိန်းရွာနဲ့အကက်ရက်ကိုဟိုနည်းနည်းနည်းနည်းပဲအဲဟိုဦးသိန်းတို့တော့ခေါ်တော့သုံးလေးမိုင်ပဲဝေးတာ哦အဲ့တော့မှဦးသိန်းကြောက်ရင်ကပါလို့အဲ့လိုပြောတော့မှသူကနဲ့သူအာဒါပြန်ကင်ပြီးတော့အဲ့ဒါသူကနဲ့သူစိတ်ဆိုးတောက်တော့ခေါက်ခေါက်နဲ့သူကနွားတွေနောက်လိုက်သွားအဲ့ဒါနဲ့ငါဒီရွာဆုံးခံသွားတာအဆင်မပြေပါဘူးဆိုနောက်တရွာသွားအဲ့တောင်တပုံမြောက်တပုံနှစ်ရွာရှိတယ်အဲ့အဲ့ရွာသွားပြန်တဲ့အခါကျတော့ အဲ့ဒီမှာတခါတည်းလေခွင်းကနေပြီးတော့အဲ့ရွာလဲတနားကြီးလောက်လမ်းလျှောက်ရတာပဲလေခွင်းကနေရွာမြင်းနေရပြီအဲ့ဒီဖြတ်တဲ့လေခွင်းကြီးတဲ့မှာကျွဲ၄၅၆ကောင်လိုက်လိုက်ပြီးခွေတာဂျိုးနဲ့လိုက်ရန်ရတောင်လေးရန်ရန်ရင်းနဲ့တော်တဲ့အောက်တစ်ပင်အောက်ပြန်ရောက်မနေ့၈နာရီဆုံးခံရမယ့်ဟာက၁၀နာရီထိုးနေပြီ ဆုံးခံလို့မရဘူးအဲ့ကျွဲ၄၅ကောင်ကပိတ်ပြီးတော့အဲ့လေခွင်းကနေအဖြတ်ကိုမခံမနဲ့တော့ 10နိုင်လောက်ကျော်အဲဒီနေ့တော့ဆွန့်တော့စားတော့မှမတင်တော့ဘူးလို့ဆိုပြီးတော့တခါတည်းအဲ့မှာတင်ဦးစင်ကစိတ်ကတန်တရားဝင်လာတာရိုးရိုးတော့ဟုတ်လားမသိပါဘူးလို့အနှောင့်ယှက်တွေမျိုးဝင်ကုန်ပြီလားမသိဘူးဆိုပြီးတော့အဲ့ဒီသစ်ပင်အောက်မှာဟေတုပိစယောအာရမဏပိစယောဝိခါသဆိုတော့အဲ့ဒါပဲရတယ်လေရတော့အဲ့ဒါနဲ့ကိုရတဲ့ဟေတုပိစယောထိုင်ရော့တာမျက်စိမိတ်ပြီးရော့နေရင်းနဲ့တခါတည်းနောက်ကဝရောဆိုပြေးလာတဲ့အတန်ကြားတော့ ဦးစင်ကမျက်စိဖွင့်ကြည့်လိုက်တော့အမျိုးသမီးတစ်ယောက်နောက်ကတော်ကြီးတွေကနေမှပြေးလာပြီးတော့ကိုရဲ့ဦးစင်ရဲ့ရှေ့ပေါ်တော့အဲ့ဒါကလေးလေးကိုဖုတ်ဆိုပြက်ချပြီးတော့သေရတော့မာပါသေရတော့မာပါနဲ့ဆိုပြီးတော့တခါတည်းထိုင်းအော်နေတာအော်နေတဲ့အခါကျတော့ဦးစင်ကလည်းဓမ္မကြီးမသေးခြင်းမူလားလို့မသေးခြင်းမဟုတ်ပြမသေးခြင်းကြွဲမောင်းပေးလို့ဦးစင်သူလောက်တယ်ဆိုတော့တိသွားပြီအဲ့နဲ့ဒုံချောင်းလေးလက်သားလောက်ရှိတယ်ဟဲ့သွားတော့ဆိုပြီးတော့ဘွတ်ဆိုအဲ့ဒါလေးပြစ်ပြီးတော့ တော်ကြီးတဲ့ပြန်ဝင်သွားဦးသိန်းလည်းအဲ့ဒါနဲ့ဆက်ဆုံးငံသွားတာအပြန်ရောအသွားရောအဲ့ကြွယ်မခတ်တော့အဲ့ဒါဒုတိယအကြိမ်ဖြစ်ပြီးနောက်တတိယဝါဆိုရတာကျွန်းလာမျိုးဝါဆိုတော့ညအိမ်မထဲမှာထမ်းမင်လောက်ရှိတယ်တရဲကြီးကဦးဇင်းတို့တဘာတစ်ကြောင်းနေရတာဟိုเจ้าလေးတွေရဲ့ခေါင်မိုးပေါ်ကနေသူကလောလောလောလောလောလောနဲ့အဲ့ဒီအကောင်ကြီးကပြေးတာအဲ့ဒါအိမ်မက်တွေလာမက်တော့မနဲ့ကြောက်အရှင်မရဟိုမြောက်ဘက်ကမကြီးပင်ကြီးပေါ်က တရေကြီးတကောင် ခုံချပြီးဆင်းလာပြီးတို့တို့ကြောင်းနေပေါ်ပတ်ချလက်ပြေးတာဖះလို့ထမ်းမင်လောက်ကြီးရှိတယ်မဲမဲ၆၆ကြီးတပည့်တော်အဲ့ဒါညအိမ်မက်လာပေးတယ်အဲကဲကဲရွတ်ဖတ်ပြီးတာလောက်ကြဟေးဆိုပြီးတော့လောက်တာဖြားလိုက်ကြတာဝါရင်းသုံးလာလုံးသူလည်းမပြုစုနိုင်ကိုလည်းမပြုစုနိုင်အဲ့ဒါအကုန်လုံးဒုက္ခတွေဖြစ်သေးလူမျိုးပါဖြစ်ပြီးဝါကြောခဏနီးကြတော့ ကဲဆုံးကံလည်းမကြွတာကြာပြီတို့ဆုံးကံလေးကြွကြရအောင်ဆိုပြီးတော့ဆုံးကံကြွဆုံးကံကြွတဲ့အခါကျတော့သုံးပါးပဲကြွနိုင်တယ်ဥစဉ်နှစ်ပါးနဲ့ဥစဉ်ဥစဉ်နဲ့အဲသုံးပါးပဲကြွနိုင်တော့ဆုံးကံလေးရှိရတကားကျဲတယ်လေဒီဒူဝဲဝဲနဲ့ကျဲတယ်လေဒီသွားနေတာစေတနဲ့ဝူးနဲ့အတန်ကြတော့ကြည်တော့ဟိုတကားဓမ္မာကြီးထမ်းလာပြီးတော့တခါတဲ့ ဦးသိန်းခေါင်းပေါ်မောထားပါလေရောလားမလှုပ်နဲ့တဲ့လှုပ်ရင်ခုတ်တတ်ပါတဲ့အဲ့ဒါနဲ့သူကြည်ပြီးမေတ္တာပို့ဒကာဒကမတွေကလည်းကဲကြပေါင်းအုပ်လုံးကြပေါင်းဝိုင်းအော်နေတာဘယ်သူမှမကတ်ရောဓာကြီးနဲ့ဆိုတော့သုံးမလုံးကလည်းမတ်တက်လေးရပြီးတော့ပဲဒီတိုင်းလည်းပဲအဲ့ဒါလမ်းလေကောင်မှနေခဲ့ရတယ်နော်အဲ့ဒီကနေမှနောက်တော့အကုန်ဝိုင်းပြီးတော့အဲ့ဒါ အဟွာလုံရင်းနဲ့ရှေ့ကကျေးသေးမြင်သွားတော့မှအဲ့ကျေးသေးပေးဆိုပြီးတော့ကျေးသေးတနှောက်နဲ့ထုပြီးသွားတော့ဆိုပြန်လွတ်တော့တမျိုးလုံးလိုက်လာကြတာကိုရင်ဘာဖြစ်လဲကိုရင်ဟိုအကြောက်လွန်ကမကြောက်ပါဘူးဘာဖြစ်လဲသူကသူခုတ်သားလို့သေတော့လေဝချွေးကြေးတာပေါ့လို့ပြောလိုက်တယ်ဦးဇေယကတော့သူတို့ကတော့ကြောက်လန့်ပြီးတော့ကိုရင်တမျိုးမျိုးဖြစ်မှာဆိုလို့အဲ့ဒီကနေနောက်ကြဒီမျက်လုံးကြီးတခါတဲ့ရောင်ကိုင်းပြီးတော့ကျွတ်ထွက်မတက်ကြီးပြန်ဖြစ်ပြန်ရောနောက်ဦးဇင်းဆရာဘုန်းကြီးနဲ့တွေ့တော့ဇဏိတာဘာဖြစ်တာ မနေ့လေးနာရီတရားထထိုင်မယ်လို့တော့တပည့်တော်မျက်နာတက်တာဗျာလို့တဲမုံဝင်သွားသလားမသိဘူးအဲ့ဒါအမျိုးမှမျက်စိကလွိဖြစ်တယ်ဆိုဆရာတော်ကကြည့်တော့တမာတိရှိတော့ဥဒင်းဆရာသိတယ်ဟုတ်ဘူးကွာတဲ့စုံမတွေအဲ့ဒါမင်းသင်္ကန်းဝတ်တာမကြိုက်လို့လှုပ်လိုက်တာတဲ့ဆိုပြီးဆရာတော်လာလာလာဆိုရေတကွက်ယူပြီးတော့တစ္ဆာပြုတ်ပြီးတော့ဥစဉ်မျက်စိပေါ်မှာလောင်းချလောင်းချပြီးတော့တစ္ဆာပြုတ်ပြီးတော့နှစ်ရက်နဲ့အဲ့ဒါကြီးကလုံးဝပြန်ပျောက်ထွက်သွားတာဒါ ကလေးဘဝလောကရာမရှိသေးတယ်လို့တပည့်တော်သင်္ကန်းဝတ်ကြတယ်အမျိုးမျိုးလောကရာနေအခုလဲသာသနာပြုနေရင်ဟာတိုက်ခံရခိုက်ခံရအမျိုးမျိုးနှောင့်ယှက်ခံရအမျိုးမျိုးဖြက်စီးခံအမျိုးမျိုးပဲဘဝကြီးမှာဒါကြောင့်မို့လူဘဝတော့လားကိုမလားချင်တော့တာသင်္ကန်းဝတ်နဲ့ဘဝတက်လျှောက်လုံးမှာ လောကရာနေခက်ခဲတွေမျိုးများစွာတွေသာသနာပြုရင်းနဲ့ကြုံရတာကြောင့်မို့ဦးဇင်ခု မေတ္တာကမ္မထာနေအများကြီးစီးဖြန်းရတယ်ဂုံတော်တွေအများကြီးပွားရတယ်လုပ်ပြရတာเนาะဒါကြောင့်မို့အခုပြောရင်တော့သာသနာကိုဥစဉ်တော့တရားတော်ဘာတွေလဲငါသာသနာပြုမယ်သာသနာစောင့်ရှောက်မယ်များများဂုံတော်ပွားများများမေတ္တာပို့လုပ်ပေးပါเนาะအဲ့ဒါမျိုးလှုပ်အားနဲတာနဲ့မြအနှောက်ယှက်တွေဝင်တော့တာเนาะအနှောက်ယှက်တွေဝင်တော့တာအဲ့ဒီကြရင်ကိုယ်လုပ်ငန်းတွေအဖြက်စီးတွေများတယ်เนาะဒါကြောင့်မို့ရှင်မောက္ကလမထေရမြတ်ကြီးသူ့ရဲ့မာနဘဝက သူဖြက်စီးခဲ့တော့မြတ်စွာဘုရားရှင်ကတရားမို့လတ်လာပါလေမရအောင်တိုက်တဲ့အခါမေတ္တာကရုဏာမုဒိတာဥပက္ခဆိုတဲ့ဗျမဇိုတရားတွေပွားများခိုင်းတယ်နော်တခါတည်းလတ်လာပါတွေပေါ်အောင်တခါတည်းလူတွေကြီးညော်တက်လောက်တဲ့အခါကျတော့အတုဘကမထန်းတို့အာရိပရိကုလတင်ညာတို့နော်အနေဆတင်ညာအဲ့ဒီတရားတွေကိုမြတ်စွာဘုရားကဆင်ញင် ပွားများပြီးတော့ရှုမှတ်ခိုင်းတယ်ဒါအဲ့ဒီကနေပြီးတော့ရှမောက်ကလန်ရဲ့ ဘဝဟာနောက်ဆုံးကျတော့ဘလို့ဖြစ်လဲဆိုတော့ရှမောက်ကလန်ကသူကတကိုးအဖိန်ကြီးအားကြီးတဲ့အခါကျတော့သူကနေခင်ဆွဆပြီးပြီဆိုလို့ရှိရင်သူကနတ်ပြည်တက်သွားပြန်နတ်သမီးတွေသွားမေးတယ်ဒီဗိမာန်ကြီးတွေနဲ့ဘလို့နေရတာလဲဘာတွေလောက်ခဲ့တာလဲလူဘဝတချို့လေအရှင်ဘုရားတပည့်တော်ပြောရမှတောင်ရှက်ပါတယ်ဖေ။တပည့်တော်လူဘဝတုန်းကတတိလေးတလုံးလှူဘူးတာဖေ။အဲ့ဒီကောင်းမှုနဲ့တပည့်တော်ဒီကိုရတာ အာတပည့်တော်ကကြောက်ကြံချောင်းလဲတစ်ချောင်းလှူဖို့တာနဲ့ဒီလိုရတယ်ဖေ။တပည့်တော်ကတော့လူဘဝတုန်းကတော့ဘလို့ကိုလှူခဲ့တာဖေ။ဒါကြောင့်မို့ဒီလိုစီသိန်းကြီးတွေရပါတယ်ဖေ။ဘုံဘိမ့်မန်းကြီးတွေစီသိန်းကြီးတွေမြင်ရတွေ့ရတော့ရှင်မောက်ကလန်လူပြည်ကြတော့ပြန်ဟောတယ်။တရားတော်မတော်အဲ့ဒီလိုပဲဒီနာသမီးဟာလူဘဝတုန်းကဒီလိုကောင်းမှုတွေပြုခဲ့လို့အခုဒီလိုခံစားနေရတယ်။အဲတခါတလေအဲ့လိုဟောလို့ဘေးကယဟန်နေရတော်မှာ ရှမောက်ကလန်ကဒါဩတ္တရိမနုဿဓမ္မလူတို့ထက်သာလို့မြင့်မြတ်တဲ့ဟာတွေကိုလိုက်ပြီးတော့ဟောတာပဲလို့မြတ်စွာဘုရားမဟုတ်ဘူးတဲ့အဲ့ဒါသူတကယ်ဟောလုတ်တဲ့ဟာတွေကို ပြောတာတဲ့မြတ်စွာဘုရားဖွင့်ပြတယ်နော်အဲ့ဒါသူဟောဖြစ်တဲ့ဟာတွေကိုသူပြောတာတဲ့လူတွေအတွက်အကျိုးများစေခြင်းလို့လေအကျိုးများစေခြင်းလို့အဲ့ဒါကိုပြောတာအဲ့ဒါနဲ့ရှမောက်ကလန်မထေရမြတ်ကအဲ့ဒါနတ်ပြည်တွေသွားတယ်ဗြဟ္မာပြည်တွေသွားတယ်အကုန်လုံးလူပြည်အကြောင်းနတ်ပြည်အကြောင်းတွေကို ကိုယ်တိုင်ကိုယ်တိုင်တခါတည်းသူကအဲ့လိုဟောအဲ့ဒီကနေပြီးတော့တခါငရဲပုံတွေသွားပြန်ရောငရဲသူငရဲသားတွေခံစားနေရတဲ့ငရဲသားတွေကိုတခါတည်းအဲ့ဒီမှာသူမေတ္တာပို့တတ်တာရရအောင်လုပ်ပြီးတော့တခါတည်းသူတို့ကိုမေးတယ်အဲ့သင်ကအခုဒီလိုဖြစ်တာဘာကြောင့်လဲအာတပည့်တော်လူဘွားတော်သူများတွေကိုဂုံတိုက်ခဲ့တယ်ဖေရသူများတွေကိုတပည့်တော်ကမကောင်းတာတွေဒီလိုလုပ်ခဲ့တယ်ဖေရအဲ့ဒီအာကုသို့ကြောင့်တပည့်တော်ဒီလိုဖြစ်ခဲ့ရပါတယ်ဖေရ အာတချို့တလေပုံကိုကြအတင်းကဘာဖြစ်လို့ခါတပည့်တော်လူဘဝတုန်းကဘာသာဖျားမယုံတရားမယုံကံကံအကျိုးမယုံနဲ့မိစ္ဆာဒိဋ္ဌိဖြစ်ခဲ့လို့ပါဗျာတပည့်တော် တိဋ္ဌိတွေဒီမှာသွားပြီးသင်္ကန်းဝတ်တော့တခါတည်းကုသိုလ်အကျိုးဆိုတာမရှိဘူးအကုသိုလ်ဆိုအကျိုးဆိုတာမရှိဘူးလို့ပြောတော့တပည့်တော်အဲ့ဒါတွေယုံပြီးလောက်ခဲ့သည့်အတွက်တပည့်တော်ဒီလိုငရဲခံရပါတယ်ဖျားဆိုလူပြရောက်တော့ပြန်ဟောတခါတလေကြတော့ဟော တခါတည်းတောတွေတောင်နေတဲ့သွားရင်းနဲ့သူကအမြဲတမ်းဒီဟာတွေကိုလေ့ကျက်နေတဲ့ပုံကိုဆိုမြင်တာပေါ့နော်ဟာတခါကြတော့လေအခုပြောသလိုပဲအဲပိတ်တာကြီးတစ်ကောင်မြင်တယ်တခါတည်းခေါင်းမှာတင်းပုတ်ကြီးတယ်သူကသူလိုက်ပြီးထုတ်နေတာဘေးကမထေရမမြင်ဘူးရှင်လက္ခဏာကဟာရှင်မြဘာတွေကြည့်နေရှင်မြဒီနာမမေးနဲ့မေးလည်းနှစ်ပါးရှိတာ ပြောရင်ယုံမှာမဟုတ်ဘူးလေအာကိုတော့မမြင်ပါဘူးကိုတော့လျှောက်ပြောနေတာပါလို့ပြောရင်ကက်မှာဆိုလို့ဖះရှိရောက်မှမေး ဘုရားရှိရောက်တဲ့အခါကျတော့မြတ်စွာဘုရားတပည့်တော်အဲ့ဒါဒီအဲ့ဒါဒီဒီလိုတွေ့ခဲ့ပါတယ်ဖေ။မြတ်စွာဘုရားအတိတ်ကြောင့်ဆောင်းခြင်းပေးတော်မူပါဖေ။ချက်သားတော်အဲ့ဒီအယောစုပိတ်တာအဲ့ဒီခံရတဲ့ပိတ်တာကြီးဟာတခြားမဟုတ်ဘူး။အရင်ဘဝထုံးကနွားတတမအဲ့ဒီနွားတွေကိုတခါတည်းဟိုမှာပစိမ့်နဲ့ငယ်ရိတ်ကိုထုတ်ထုတ်ထုတ်ထုတ်ပြီးတော့တတ်ခဲ့တဲ့သူ့ရဲ့အာဟုသောကြောင့်သေတော့ငရဲမှာ နှစ်ပေါင်းများစွာခံပြီးအခုငရဲကလွတ်လို့အခုပိတ်တာဘုံမှာအဲ့ဒီတူနဲ့ငယ်ထိတ်ကိုလိုက်လိုက်ပြီးတော့ထုခံနေရတာဘသူမှထုတာမဟုတ်ဘူးနော်သူကသူတူကြီးကသူကသူပေါ်လာပြီးတော့ထုနေအကုသိုလ်ကံအဲ့ဒါကာမတတိအရာကအဲ့ဒါဘာမှလှုပ်လို့မရဘူးအဲ့လိုခံစားနေရတယ်ငါဖះဟာတပ်ပညုတရွှေညံရပြီအကုန်မြင်ခဲ့ပြီးသားတဲ့ဒါပေမဲ့တက်သေးမရှိလို့ငါမပြောတာချက်သားတို့တဲ့အခု မောက်ကလန်တို့လို ငါရဲ့သားတော်ကြီးတွေမြင်နိုင်ကုန်ကြပြီသိနိုင်ကုန်ကြပြီအဲ့လိုသိနိုင်မြင်နိုင်လို့ငါအခုပြန်ဟောတယ်ဆိုပြီးတော့ပြန်ဟောတယ်တခါမှဆိုရင်လည်းမွေပိတ်တာကြီးငါမွေကြီးကတခါတခေါင်းကနေအမိအမိကနေခေါင်းနေမိတွေလောင်နေတာဒီမွေကြီးကထူဆန်းလိုက်တာဒီမွေဟာတခါတည်းမွေရလည်းပြေးခြင်းအပြည့်ဘယ်ပြေးလို့မှကိုမလွတ်ဘူးအဲ့ဒါတွေ့တော့ကလည်းဒီတိုင်းပဲမြတ်စွာဘုရားပြန်လျှောက်တော့မြတ်စွာဘုရားချက်သားတဲ့အရင်တော့ကအဲ့ဒီ ဒီမွေဟာအရင်ဘဝတုန်းက तू ကလဲသမားဖြစ်ခဲ့နော်လဲသမားဖြစ်ခဲ့တာလဲသမားဖြစ်ခဲ့တဲ့အခါရောက်တဲ့အခါကျတော့သူ့ရဲ့လဲရဲ့ဘေးကတောထဲမှာပိစေကဗုဒ္ဓမထေရဘာလာပြီးသတင်းသုံးတော့တရားဓမ္မတွေကြီးညိုလိုက်တာရှင်မြဒီကြောင်းလေးဆောက်ပေးမယ်ဖျသတင်းသုံးတော်မူပါဖျဆိုပြီးတော့ကြောင်းဆောက်ပြီးတော့လှူဒန်းပြီးတော့အဲ့ဒီမှာဆွန်းကွန်လာလာကတ်ကြတာအဲ့ဒီသူ့လယ်ကနေဖြတ်သွားလို့ဒီဘုန်းကြီးရှိနေရင်တော့ ငါလည်းပျက်စီးမှာပဲဒီဘုန်းကြီးမရှိမှအေးမှာပဲဆိုပြီးတော့ဘာလုပ်ရမလဲစဉ်းစားတော့ဩကြောင်းရှိလို့နေတာကြောင်းမီးရှို့ပြရင်တော့ဒီဘုန်းကြီးနေမှာမဟုတ်တော့ဘူးဆိုပြီးတော့အဲ့ဒီဘုန်းကြီးရဲ့ကြောင်းမီးသွားရှို့ပလိုက်အဲ့ဒီရဲ့အာကုသိုလ်ကြောင့်သေတော့ငရဲမှာခံရတယ်အခုငရဲကလွတ်တဲ့အခါကျတော့အဲ့မွေပိတ်တာကြီးဖြစ်ပြီးတော့မိတွေအလောင်းခံနေရတယ်အာကုသိုလ်ဆိုတာ ကိုပြုတ်ရင်ပြုတ်တဲ့အတိုင်းရကြတာချက်သားတော့ဘသူမပြုတ်မိမိအမှု မိမိနေစဉ်ဘဝမှာကိုယ့်ရဲ့ကာယကမှုတွေထိနေဝစီကမှုတွေထိနေမနောကမှုတွေထိနေကောင်းတာတွေပဲအမြဲလုပ်ရင်လည်းကောင်းတဲ့အကျိုးကိုရမှာဆိုးတာတွေကိုတွားပြီးတော့လုံမိမဲ့တတ်မှုဖြတ်မှုခေါ်မှုလိမ်မှုနော်မကောင်းမှု လုပ်ရင်လည်းပဲအဲ့ဒီအကျိုးဒီကိုယ့်ရဲ့နောက်မှာအယိတ်တပွဲပါနေတာအာဟုသောကလည်းအယိတ်တပွဲပါနေတာပဲနော် ကုသိုလ်ကလည်းအယိတ်တပွဲပါနေတာပဲအဲ့ဒီကုသိုလ်အာဟုသောအယိတ်တပွဲပါနေတာကို ပြပါဆိုရင်တော့ပြလို့မရဘူးသစ်ပင်ကသစ်သီးအချိန်တိုင်းတော့သူကသူသီးလာတာပဲဒါပေမဲ့အဲ့ဒီအသီးကပင်စီထဲနေတာလားသစ်မြက်ထဲနေတာလားအဖျားမှာနေတာလားဘယ်နာမှပြောလို့မရဘူးသူ့အချိန်တာမှာသူကသူသီးတာတဲ့အခုလည်းပဲကုသိုလ်အကုသိုလ်ဆိုကိုလောက်ခဲ့ဘူးပြီးသားမကောင်းမှု အကုသိုလ်တည်လည်းပဲသူ့ဟာသူအကုသိုလ်အကျိုးပေါ်ချိန်ရောက်ပြီဆိုရင်အဲ့ပုံကိုဘယ်သူမှဘာမှလုပ်လို့မရတော့ အကုန်ပေးစားတော့လားကုစုကလည်းဒီတိုင်းမှာသူကသူတခါတည်းမေတ္တာတွေပို့ဂုံတော်ဘွားတရားထိုင်တရားထိုင်ဂုံတော်ဘွားမေတ္တာပို့လုံနေရင်လုံနေနဲ့ကံစားတာတက်လာပြီဟဲ့ဆိုဘယ်သူမှတားလို့မရတော့အဲ့ပုဂ္ဂိုလ်တဟုန်တို့အကုန်အောင်မြင်တော့တာပဲသူလှုပ်ချင်တာအကုန်ဖြစ်တော့တာပဲအဲ့ဒါကြောင့်မို့ကုစုအကုစုရဲ့အကျိုးဆိုတာအချိန်တိုင်းရင်အတိသေးလာသလိုပဲသူ့အချိန်တိုင်းအကုသိုလ်ကလည်းအကျိုးပေးတာပဲကုသိုလ်ကလည်းအကျိုးပေးတာပဲ အဲ့ဒါတွေကကိုယ့်ရဲ့နောက်မှာမြင်လို့တော့မရဘူးတွေးလို့တော့မရဘူးကင်တွယ်ပြလို့မရဘူးကိုယ့်ရဲ့နောက်မှာအရေးတပွဲအမြဲတမ်းပါနေတဲ့အရာပဲလို့မြတ်စွာဘုရားပြောတာအလုံးနဲ့ရှမောက်ကနာကလူပြည်နတ်ပြည်ငရဲပြည်အကုန်လှက်ပတ်ပြီးတော့သွားမေးများအဲ့ရသူ့ရဲ့အမေးဖြေတွေကိုဒကာဒကမတွေတရားဟောပြောအဲ့လိုနေတော့ဘသူတွေကသွားဆုတ်ယုတ်လဲဆိုတော့တိတ်တိတွေကဆုတ်ယုတ်သွားအယူတစ်ပါးဖြစ်တဲ့ အယူလွဲနေတဲ့တိဋ္ဌိတွေကဘလို့မှဒီဟာကိုသူတို့မခံနိုင်ဘူးအရင်တော့ကသူတို့ကလောကမှာဖျားဖျားဆိုပြီးတော့သူတို့ကလှုပ်ရှားခဲ့တယ်ဘုံနေကြီးကြတယ်ကံနေကြီးကြတယ်ကိုယ်ွယ်တဲ့လူတွေများတယ်ဒါအဲ့ဒီလိုနေရင်အခုဦးဇင်းတော်မြတ်စွာဘုရားပေါ်လာကြတဲ့တခါတည်းလာရောင်ကြီးပေါ်လာတော့ကျေတာယာရဲ့အယောင်တွေပျောက်သွားသလိုပဲတဲ့ကျန်တဲ့ဖျားတွေ အကုန်လုံးလက်လာပါတွေအကုန်စိတ်သုံးကုန်အဲ့ဒီစိတ်သုံးကုန်လို့တော်ပထမတဏီကြံတယ်ဒါဗုဒ္ဓဂေါတမဟာ အောင်မြင်ရသွားလို့သူဟာအောင်မြင်တာအဲ့ဒီတော့ငါတို့လည်းအဲ့ဒီအောင်မြင်ရရင် အောင်မြင်မှာပဲဆိုပြီးတော့ဘာလုပ်လဲဆိုတော့ဈေးတဝန်เจ้าရဲ့ဘေးနားမှာကိုက်ရဲ့အဲ့ဒီနားမှာမြေဝဲတယ်အရှင်သာရိပုတ္တရာကိုယ်တိုင်သွားတားတယ်ရသော်ဘုရားတားခိုင်းလို့ကောသလမင်းကြီးကို ဒါရေးအယူဝါဒမတူမျှတာတွေအတူတူနေကြရင်ပြဿနာတွေပိုရှုပ်ကုန်လိမ့်မယ်မလောက်ပါနဲ့ဆိုကောလို့သွားပြောဖို့ရကောသလမင်းအတွေ့မခံဘူးဘာလို့လဲဆိုတော့လက်စားပြီးတော့ तू ကအဲအဲလက်စားတာလည်းအခုပြောသလိုပဲအိုက်ခက်ကြတယ်နော်အဲ့ဒါလက်စားထားပြီးတော့အတွေ့မခံဘူးအတွေ့မခံတဲ့အခါကျတော့ကျောင်းကဆောက်ဖြစ်သွားရောတိဋ္ဌိတွေဘေးနာနေနေလဲနေပဲလေအကျင့်စရဏမှာမတူညီတော့ဘဲအောင်မြင်မလဲ မအောင်မြင်တော့အဲ့ဒီမှာနေအခုပြောသလိုသုံးဒီပရမိုင်းမာတို့တတ်ပြီးတော့တခါတည်းမြတ်စွာဘုရားအဲ့ဒီမှာစော်ကားပြီးတတ်ပါတယ်ဆိုပြီးနာမည်ဖြက်စိတ်သမာနာတို့ကိုတခါတည်းငွေပေးပြီးသွားဖြက်ခိုင်းအမျိုးမျိုးတွေနဲ့မြတ်စွာဘုရားပေါ်မှာလောက်တယ်စိတ်သမာနာတို့လည်းဒိဋ္ဌိတွေနဲ့ပေါင်းပြီးတော့အခုငရဲခံရတဲ့ဘဝရောက်ကုန်တာပေါ့နော်အဲအခုပြောသလိုပဲကောသလမင်းလည်းဘာဖြစ်လဲ အဲ့ဒီလှုပ်လိုက်တဲ့မကောင်းမှုအကုသို့အကျိုးကြောင့်မြတ်စွာဘုရားကအသေးစိုးနဲ့သူတည်သွားရှာမှာတဲ့သူဒီသာသနာကိုဒီလိုဖျက်ဆီးမှုလှုပ်လိုက်တဲ့အကုသို့ကြောင့်မို့လေအဲ့ဒါလှုပ်လိုက်တဲ့အခါကျတော့နောက်ကျတော့ဝိတရူပကသူသားကတခါတည်းထိနန်သိမ့်ကျွန်မတယောက်နဲ့မြင်းတစ်ကောင်ပဲခြံထားတော့အဲ့ဒါထိနန်သိမ့်သွားပြီဆိုတော့ကဲနန်းတော်လည်းပြန်လို့မရတော့ငါတူတော်မောင်ဇာတသက်စီသွားမယ်ဆိုပြီးတော့အဲ့ဒီမြင်းနဲ့မောင်းပြီးသွားတော့ဟိုးက ညရောက်တော့မြို့တကားပိတ်ထားတဲ့အချိန်မြို့ထဲဝင်မရတော့အဲ့ဒီလမ်းမေးအပြင်ဇေယလေးမှာပဲအဲ့ဒါကောသလမင်းကြီးဘဝဏီကုန်းချုပ်သွားတယ်အဲ့ဒီတန်ဃာတော်တွေကြောင်းရဲ့ဘေးနားမှာတိတ်ထိတွေကိုလက်စားပြီးနေရာပေးခဲ့တဲ့အကျိုးအဲ့လိုတွေနဲ့မြတ်စွာဘုရားကိုနာမည်တွေဖြတ်လို့လည်းမရဂုံတိတ်ခါတွေကြအောင်လှုပ်လို့လည်းမရဘလို့မှလှုပ်လို့မရတော့တော်တော်တဲကအဓိကအရေးကြီးဆုံးပုံကိုငါတို့ဖြိုရမယ် ဘသူအရေးကြီးဆုံးလဲဆိုတော့ရှမောက်ကလံပဲဒီပုဂ္ဂိုလ်ကတခါတည်းသူတို့ဒိဋ္ဌိတွေငရဲကြနေတာကြီးလဲပြောတယ်လူတွေနတ်တွေသေရင်နတ်ပြည်မှာဘလို့ဖြစ်တယ်ငရဲဘလို့ဖြစ်တယ်ဆိုတော့ဒီပုဂ္ဂိုလ်ဟောပြောလို့ဒါလည်းရင်သာသနာကပိုးကြည်ညိုကုန်တာအဲ့တော့ရှမောက်ကလံကိုတတ်မယ်ဆိုပြီးတော့မှဒိဋ္ဌိဆရာကြီးကတခါတည်းအဲ့ဒီမှာ ခိုးသား900တို့ရဲ့ခေါင်းဆောင်ကြီးနဲ့ညှိညှိပြီးတော့ကဲ မင်းတပ်ပေးငွေပေးမယ်ဟိုလည်းရတယ်ရှမောက်ကလန်တကိုးကြည့်တယ်နော်မင်းတို့ဟောတကိုးကြည့်လည်းတပ်ပေးမယ်သူတို့မှာအဖွဲသား900တောင်ရှိတယ်ဆိုပြီးတော့ရှမောက်ကလန်နေတဲ့နေရာကိုသူတို့တေချာစုံနှမ်းပြီးတော့ရှမောက်ကလန်ကအခုရာဇဂျိုမြို့မှာအစ်တိဂီလီဆိုတာအစ်တိဂီလီဆိုတာရတဲ့မျိုးတောင် ရသက်မြို့ဆိုတာကပြောကျင်တာကတော့သူကအဲ့ဒီတောင်ကြီးပေါ်မှာရှေ့ခက်ကရသက်တွေသူတော်တွေနဲ့တောင်ကြီးတွေဝင်းဝင်ပြီးကွယ်ပြောက်ကွယ်ပြောက်သွားတယ်အဲ့ဒီမှာလာလာတရားထိုင်ကြတာကိုပြောတာအဲ့ဒါကြောင့်မို့အဲ့ဒီအတိဂိလိတောင်ကြီးမှာသတင်းသုံးတယ်ဆိုတော့အဲ့ဒီကို တခါတည်းဓမြတွေတွားပြီးတော့ဝိုင်းပြီးတော့တတ်တာရှမောက္ကလမထေမြတ်ကတကောဘိန်ညင်ဖန်သင်းနိုင်တဲ့ပုံကိုဆိုတော့တခါတည်းဖြတ်ဆိုတကောဘိန်ညင်နဲ့ဖန်သင်းပြီးတော့ထွက်သွားရော ရှာလို့မရနောက်ထပ်တစ်ခါသွားပြီးတော့ပြန်ပြီးတော့လှုပ်တယ်နှစ်ကြိမ်မြောက်သွားလှုပ်တယ်တကောပိန်ညင်နဲ့ထွက်သွားတယ်သုံးကြိမ်မြောက်ကြတော့သူဆင်ញင်တယ်ငါဘာကြွေးတွေပေးစရာရှိလို့လဲဒါတွေကဖြစ်နေတာတွေ့ပြီအရင်ဘွားတုန်းကသူ့ရဲ့အမေအိုအဖေအိုမျက်မမြင်တဲ့အမေအဖေတွေကိုသူ့ရဲ့ဇနီးကမပြုတ်စုမလုံကျွေးကျင်တော့ဘူးအဲ့တော့အမေအဖေကို နင်စွန့်ပြစ်မလားငါ့ကိုစွန့်မလားဆိုပြီးတခါတည်းလမ်းခွဲခိုင်းတဲ့အချိန်သူဇနီးမခွဲနိုင်တော့အဲ့ဒီအမေအဖေအိုကိုပဲကဲမထူတော့ပါဘူးဆိုပြီးတော့အဲ့ဒီမှာလှဲနဲ့တင်းပြီးတော့တော်တယ်ခေါ်သွားပြီးတော့အဲ့ဒါတော်တဲ့ရောက်တဲ့အခါကျမှသခိုးဓမြအတန်နေသူ့အတန်တွေကိုဖြတ်ပြီးတော့သခိုးဓမြအတန်တွေပုံစံမျိုးလုပ်ပြီးတော့အမေနဲ့အဖေကို တခါတည်းရိုက်တတ်တာရိုက်တတ်တဲ့အခါကျတော့အမေနဲ့အဖေက သားရဲ့လွတ်အောင်ပြေးပါကွက်သားရဲ့အမေတို့အဖေတို့ မကြည့်နဲ့သားလွတ်အောင်ပြေးလွတ်အောင်ပြေးရိုက်နေတာကသားအရင်ရိုက်နေတာကအမေအဖေက မသိရှာဘူးသားရင်တတ်တယ်လို့မသိဘူးအမေဖေကထင်တာကဟိုတကယ်ဓမြလာပြီးရိုက်နဲ့တတ်နေတယ်ထင်ပြီးတော့တခါတဲ့သားရဲ့လွတ်အောင်ပြေးသားရဲ့လွတ်အောင်ပြေးမိဘမေတ္တာမိဘရဲ့မေတ္တာ ဒါလောက်ကို အသက်သေးရတော့မှကြီးဖြစ်နေတာတောင်မှ ကိုယ့်ရဲ့သားသမီးကိုလွတ်စေခြင်းတာမိဘမေတ္တာကို तू ပြန်ပြီးအဲ့ဒီမှာခံစားရတယ်။အော်ငါတော့ငါရဲ့အမေဖေကိုငါရက်ဆက်ဆက်ငါတော့ရိုက်နှက်ပြီးတော့တတ်နေတာ तू ကငါလွတ်အောင်ပဲငါပေါ်မှာမေတ္တာထားနေကြပါလားတော်ပြီတော်ပြီတော်ပြီဆိုပြီးတော့မှတခါတဲ့ဒုတ်တွေပြန်ချပြီးတော့အမေဖေဘလို့နေသေးလဲဆိုတော့ ตายရင်မသေးဘူးလားဟိုကအဲ့ဒီနေရာမှာစားတော့နှစ်နေရာပြတယ်တချို့လေနေရာကရိုက်နှက်ပြီးနောက်သေသွားတယ်လို့ပြောတယ်တချို့လေနေရာတော့မသေးဘူးအဲ့မှာပြန်ခေါ်ခဲ့တယ်လို့ပြောတယ်အဲ့တော့အဲ့ဒီလိုပေါ့မိဘတွေရဲ့ဂုံကျေးဇူးအင်မတန်ကြီးမားတဲ့မိဘတွေရဲ့ဂုံကျေးဇူးတွေကိုတခါတည်းသွားပြီးတော့ခြေဖြက်ပြီးတော့မိဘတွေပေါ်ရိုက်နှက်ပြီးတော့လောက်ခဲ့တဲ့အာကုဇုအဲ့ဒီကံကြီးအချိန်တန်းလာပြီ ။ဒါကြောင့်မို့ဦးဇင်းစောတော့ပြောတာနိ။နိဗ္ဗာန်ဝင်မဲ့ပုဂ္ဂိုလ်ကအဲ့ဒီဝတ်ကြွေးတွေမှန်တယ်မြတ်အကုန်ပိစ္ဆာ။နိဗ္ဗာန်ဝင်ဖို့နီးလေနီးလေရှိသမျှအကုန်ပိစ္ဆာလीပဲဒါမှားတဲ့နော်။အဲ့ဒါကိုရှိရဆရာတော်ကြီးတွေကတော့ဘာဥပမာပေးလဲဆိုတော့ရွာထဲမှာအကျွေးယူစားတဲ့ဥပမာပေးတာ။ရွာထဲမှာအကျွေးယူစားတဲ့ပုဂ္ဂိုလ်ကအဲငါဒီလအစမပြေသေးလို့ပါနောက်လပေးပါမယ်။အေးရတယ်ရတယ် ဟာနောက်လာအဆင်မပြေတော့နောက်လာပေးပါမယ်ရတယ်ဒါပေမဲ့ယွာကအပြီးထွက်တော့မယ်ဆိုရင်တော့ရှိတာအကုန်ပေးပဲအဲ့ဒါမျိုးကို တောင်းတယ်လို့ပဲတဲ့အခုလဲဒီတန်တရာ31ပုံကနေမှ နိဗ္ဗာန်သွားတော့မယ်ဆိုလို့ကတော့အရင်တော့ကသူများလက်ဖြတ်ခဲ့တဲ့ပုံကလည်းပြန်ဖြတ်ခံရတော့တာပဲသူများမျက်လုံးကန်းအောင်လုပ်ခဲ့တဲ့အရှင်သက္ခုပါဠမထေရတို့ကလည်းဘာလဲမျက်လုံးပြန်ကန်းရတာဆေးဆရာဘဝနဲ့ မျက်လုံးကန်းအောင်လုပ်ခဲ့လို့ဒီဘဝမှာမျက်လုံးတွေပြန်ကန်းရတယ်သူတစ်ဖက်သားကိုဆင်းရဲအောင်ဒုက္ခဖြစ်အောင်မကောင်းတာလုပ်ခဲ့တာမှန်မှန်မြတ်ဦးဇင်းတို့ဒကာတော်မတွေနိဗ္ဗာန်ဝင်ကာနာနီးလေအဲ့ဒါရှောင်လို့မရဘူးအကုန်ပိစပါတယ်เนาะအကုန်ပိစတခါများဆိုရသိကြီးတယောက်သူကအရင်တော့ကဟိုပဇင်းဆိုတဲ့အကောင်လေးတွေရှိတယ်လေအဲ့လိုပဇင်းဆိုတဲ့အကောင်လေးကို ပြန်ပြန်နေတဲ့ပသေးကောင်ကိုဖမ်းသူကကလေးဆိုတော့နောက်ကနေမှအဲ့ဖေကနေမှဒုံနဲ့တခါတည်းထိုးထားတယ်ပသေးလေးကိုထိုးတော့ပသေးကတော့မသေးဘူးပေါ့တဲ့ဒုံဒုံချောင်းတန်းလန်းနဲ့တခါတည်းပြန်တာဟိုပြန်ရဒီပြန်ရအာသူကအဲ့တော့ဝမ်းနေသားနေတာအဲသူကသူလှုပ်လိုက်လို့အဲဒီကောင်တော့အဲ့လိုနေရတယ်ဆိုပြီးတော့သူကသူလှုပ်ချင်လျှောက်လှုပ်ပြီးတော့ကလေးဘွားနဲ့ဝမ်းသာခဲ့တာနောက်ကျသူကရသက်ဖြစ်ရောရသက်ဖြစ်ပြီးတော့သူ့တခေါမဟုတ်ဖ ೇನೆ သူ့ကိုတခေါဆိုပြီးတော့အဆွတ်ဆွဲခံရရော အဆွဆွဲခံရပြီးတော့ဘာလုပ်လဲဆိုတော့အဲ့ဒီမှာရှင်မယင်ကဒကြင်လျှော်တတ်ဆိုတော့အောက်ကနေစိုးကနေခေါင်းတီအဲ့ဒီတခါတည်းတတ်လျှော်ပြီးတော့ရိုက်တာရိုက်တော့အဲ့ဒီတတ်လျှော်ရိုက်ထားတာကြီးပြီးတော့နေရာကနေမှာနောက်သေးချာစစ်စစ်တော့ဒီရသက်မဟုတ်ဘူးဆိုတာသွားတွေ့တာဟောဗျာသွားပြီဒီရသက်မဟုတ်ဖက်နဲ့ငါတို့တော့ရသက်ကြီးတော့နှိမ့်ဆက်မိပြီကဲကဲကဲပြန်ပြီးတော့လှုပ်တော့ပြန်ချွတ်ရင်လည်းသေတော့ပါ ဒီတိုင်းထားရင်လည်းမသေးဘူးဆိုတော့ဘာလုပ်လဲဆိုတော့အဲ့ဒီဒုတ်ရဲ့အောက်ကအရင်အထက်ကအဖျားကိုဖြတ်ပြီးတော့အဲ့ဒီရသက်ဟာဒီတိုင်းမှာအဲ့ဒီခန္ဓာကိုယ်မှာဒုတ်ချောင်းကြီးတန်းတန်းနဲ့ပဲသေသည်တိအဲ့လိုနေခဲ့ရတယ်အဲ့ဒါဘာကြောင့်လဲဆိုတော့အဲ့ပဇင်းဆိုတဲ့အကောင်လေးကိုအဲ့ဒါအခြားတော့ဘလို့ခေါ်လဲမသိဘူးဦးဇင်းတို့တော့တော့ဟိုပြန်ပြန်နေတာလေပဇင်းပဇင်းလို့ခေါ်တာဦးဇင်းတို့ဘက်ကတော့အဲ့ဒါလေးကို तू အဲ့ဒီမှာဒုံနဲ့ထိုးပြီးတော့အဲ့လိုလုပ်ခဲ့တဲ့အကုသို့အဲ့ဒီရသေးကြီးဟာ သေသည်အထိအဲ့ဒီဒုတ်ချောင်းတန်းလိုင်းနဲ့အဲ့လိုနေတာဒါဝတ်ကျွေးတွေကိုပြောကြတာနော်အခုလည်းပဲဘဝတွေဘဝတွေမှာဒါတွေကိုရှင်မောက္ကလန်တို့ရဲ့ဘဝဒီဟာတွေကိုတံဝေကယူပြီးကိုယ့်ရဲ့ဘဝမှာနှုတ်နဲ့သူများပေါ်မှာမကောင်းတာမပြောမိအောင်မကောင်းတာမလုပ်မိအောင်မကောင်းတာမဆိုမိအောင်အဲအဲ့ဒါမျိုးတွေကိုဦးဇင်းတို့ရအောင်စောင့်ထိုင်းယူရမှာပေါ့နော်တဲတဲချာချာသူများလှုပ်ချင်တော့လှုပ်ပဲစေကိုကအသက်ပြန်မယူပေးအောင်ပေါ့နော်ကိုကပေးစားရင်လည်းဒါအကျအတိတ်ဝကြွေးရှိလို့အတိတ်ကလှုပ်ခတ်လို့ပေးစားတာ ကဲပြုံးပြုံးနဲ့တာပေးစားလိုက်ပေးစရာရှိတာပေးလိုက်လှုပ်စရာရှိတာလှုပ်လိုက်ဆိုပြီးတော့အဲ့တိုင်းနာနေကိုယ့်ရဲ့နောက်ထပ်ကျွေးအသစ်တွေမယူနဲ့နော်အခုရှမောက်ကလမထေမြတ်ကြီးကြည့်သူ့ရဲ့ဘဝမှာအဲ့ဒီကျွေးတွေယူလာတော့အခုမရတော့ဘူးတဲ့ကျွေးတွေကဆရတော့မှအဲ့တော့တကောတော်နဲ့မတိန်တော့ကဲတတ်ကြပါစေတော့ငါအမေအဖေတွေကိုငါရက်ရက်ဆက်ဆက်လောက်ခဲ့တဲ့အာကုဇုကြီးဟာ အခုချိန်ပဲဆတော့မယ်ဆိုပြီးတခါတရားပဲထိုင်မှတ်နေလိုက်တော့အဲ့ဒီအချိန်မှာခိုးသား900ကလည်းဒုတ်တေနဲ့တခါတည်းရိုက်တာခန္ဓာကိုယ်ဟာတခါတည်းဇပွဲစိတ်လိုကိုယ်လုံးအကုန်ကျေမွသွားတာအကုန်လုံးကျေမွပြီးတော့အဲ့ခန္ဓာကိုယ်အကျေမွနေတာတွေအကုန်ယူပြီးတော့မကဲသွားတော့ဆိုပြီးတော့ဟိုဘက်ကခြုံပုတ်ပေါ်မှာပြစ်တင်လိုက်တာအဲ့ဒီအချိန်မှာမသေးဘူးယဟနာမထေရကြီး तू တကောတော်နဲ့ तू လောက်ထတာတခါတည်းတို့အကုန်ပြန်သွားတော့မှသူခန္ဓာကိုယ်ကိုအဲ့မှာတမပတ်နဲ့အကုန်ပြန်စုစည်းစုစည်းပြီးတော့မှရာဇဂျိုပြည်မှာမြတ်စွာဘုရားလည်းရောက်လာပြီပထမတတော်မွန်လာပြီနေ့ကရှင်သာရိပုတ္တရာပြိဋိဘံပြုတ်တဲ့နေ့ကမြတ်စွာဘုရားတာဝတိမှာပဲရှိသေးတယ်တာဝတိမှာမြတ်စွာဘုရားပြိဋိဘံရှင်သာရိပုတ္တရာပြိဋိဘံပြုတ်သွားပြီးတော့မှ ရသော်ဖျားရာဇဂျိုဘက်ကိုကြွခဲ့တာကြွခဲ့လို့ရှင်မောက္ကလန်ကလာလျှောက်တဲ့အချိန်ရာဇဂျိုမှာရှိပြီမြတ်စွာဘုရားရာဇဂျိုမှာရှိနေတော့မြတ်စွာဘုရား တပည့်တော်ပြိဋိဘံပြုခွင့်ပေးပါတော့ဘုရားချက်သားတဲ့သင်တို့လိုပုံကူမျိုးနောက်ထပ်ရဖို့မလွယ်ဘူးတပည့်တွေတန်ဃာတော်တွေကိုဆုံးမသွားပါအောင်ဆုံးမသွားပါအောင်ဆိုတဲ့အခါကျတော့အဲ့ဒီမှာနေတခါတည်းတပည့်တွေတန်ဃာတွေကိုအထက်ကောင်းငင်ရနေမှတခါတည်း အဲထမင်းတဆင်းလောက်ထိတကိုးတော်နဲ့တက်ပြီးရင်ပြန်ဆင်းပြန်တရားဟောအဲ့လိုနဲ့တကိုးတော်တွေအမျိုးမျိုးပြပြီးတော့မှရှင်မောက္ကလမထေမြတ်ကြီးဟာတန်ဃာတော်ရှင်သူမြတ်တွေကိုအကုန်လုံးတရားဟောပြပြီးတော့အလုံးတောင်းမန်ဝန်ချမြတ်စွာဘုရားထံတောင်းမန်ဝန်ချကြောပြီးတော့မြတ်စွာဘုရားတပည့်တော်ဖွင့်ပြပါတော့ဆိုပြီးတော့အဲ့ဒီဣတိကိလိတောင်မှာကာလတီတာဆိုတဲ့ကြောက်ဖြာညိုကြီးရှိတယ်အဲ့ကြောက်ဖြာကြီးပေါ်မှာသွားပြီးတော့ ရိနိဗ္ဗာန်ပြုတယ်တဲ့တခါတဲ့နတ်တွေဟာအကုန်လုံးငိုကြွေးကြသူ့ပေါ်အရန်ချစ်ခင်ကြတယ်လေနတ်သမီးတွေနဲ့လည်းဟိုကတွေးကြဒီကတွေးကြအမေဖြေတွေလောက်ကြဆိုတော့ဒီမထေမြတ်ကြီးပြိဋိဘံပြုတ်ပြီးကြတော့အကုန်လုံးငိုကြရောကြတခါတည်းနန္တာတွေကိုပြိဋိဘံပြုတ်တဲ့မထေမြတ်ကြီးကိုပူဇော်ဖို့နန္တာထင်းပုံကြီးဟာအတောင်69တောင်လောက်ရှိတယ်တဲ့ပုံထားတဲ့ထင်းပုံကြီးလာလာပြီးတော့တဲတဲပြီးတော့ အဲ့ဒီတည်းမှာမြတ်စွာဘုရားကိုတော်တိုင်းကလည်းကဲငါရဲ့သားတော်ကြီးပဋိနိဗ္ဗာန်ပြုတဲ့နေရာသွားကြသို့ဆိုပြီးတော့မြတ်စွာဘုရားနဲ့ယဟန်တော်တွေအဲ့ဒီမှာမျိုးကတကားတကမတွေလူတွေလူတွေနတ်တွေကိန်းကြီးကိန်းနေရာ အကုန်လုံးအဲ့ဒီမှာစုံပြီးတော့ရှမောက်ကလန်ကိုပူဇော်ပွဲကြီးအကြီးအကျယ်လုပ်ပြီးတော့မှမြတ်စွာဘုရားကိုတော်တိုင်းရှမောက်ကလန်ရဲ့ဓာတ်တော်မွေတော်တွေကို အခုဝေလူဝံကျောင်းတော်ကြီးထဲမှာဇေဒီတီထားခဲ့တယ်အဲ့ဒီဇေဒီတီထားခဲ့တဲ့ရှင်သာရိပုတ္တရှင်မောက္ကလန်ရဲ့ဓာတ်တော်နောက်တစ်ခုရှင်သာရိပုတ္တရာဓာတ်တော်အဲ့ဓာတွေကို တခါတိတိဓမ္မသောကမင်းကြီးကအဲ့ဓာတွေကိုသူတို့အိုးအိန္ဒိယတောင်ပိုင်းအဲ့ဒီဘက်မှာစံကြည်ဘက်မှာ သူဇေဒီတဲတယ်အဲ့ဒီဇေဒီကနေမှ ပြက်လို့ရတဲ့ဓာတ်တော်တွေအရင်တော့ကမြန်မာအဲ့ဓာတွေကိုဓာတ်တော်တွေကို အင်္ဂလန်ကယူသွားတာအဲ့ဒါကိုအိန္ဒိယကပြန်ပြီးတောင်းတာပြန်တောင်းပြီးတော့မှအဲ့ဒါတွေရလို့အဲ့ဒါကိုမြန်မာပြည်မှာအပူတော်ခံပွဲလုပ်ခဲ့ပူးသေးတယ်လို့သမိုင်းနဲ့တော့အဲ့လိုဖတ်ရတယ်ရှင်သာရိပုတ္တရာဓာတ်တော်ရဲ့ရှင်မောက္ကလန်ရဲ့ဓာတ်တော်ရဲ့အဲ့ဒီတော့အဲ့ဒီကနေမှနည်းနည်းပါးပါးအလှခံလို့အဲ့ဒါကုကဘာအေးလာမသိဘူးအဲ့ဘက်ထဲမှာရှိတယ်လို့ပြောတယ်သူတို့အဲ့ရှင်သာရိပုတ္တရာရှင်မောက္ကလန်တို့ရဲ့ဓာတ်တော်အဲ့တော့ရှင်မောက္ကလန်မထေရမြတ်ကြီးကိုမြတ်စွာဘုရား တခါတဲ့တေသေးချာချာကြာနာနာလို့တော့ယဟန်တော်တွေကပြောတယ်ရှင်သာရိပုတ္တရာမထေမြတ်နဲ့ရှင်မောက္ကလန်တော့ပြိဋိဘံပြုတဲ့အချိန်ကြွာချရှာတယ်ဘာလို့လဲဆိုတော့ရှင်သာရိပုတ္တရာကဟောတာဝတိကနေပြီးတော့အဝဲကြီးမြတ်စွာဘုရားနဲ့အဝဲကြီးနေရာမှာသွားပြိဋိဘံပြုရတာလေဘာလို့လဲဆိုမေတော်ကြီးကိုချွတ်ချင်လွန်းလို့သူ့မေတော်ကိုချွတ်ချင်လို့အဲ့ဒီသွားပြိဋိဘံပြုရတာအဝဲကြီးသွားပြီးတော့ပြိဋိဘံပြုတော့ မြတ်စွာဘုရားသူ့ဇာပနာပွဲမှာဘာမှလုပ်မပေးနိုင်လိုက်ဘူးအခုရှင်မယေအာဒီရှမောက်ကလန်ရဲ့အလှည့်ကြတော့မြတ်စွာဘုရားကြာကြာနာနာကိုလှုပ်ပေးခွင့်ရလိုက်တယ်သူ့ရဲ့တပည့်ကြီးနော်အဲ့ဒီလိုလှုပ်ပေးလိုက်တဲ့အခါကျတော့ယဟန်တော်တွေကပြောတော့မြတ်စွာဘုရားချက်သားတော်တဲ့မောက်ကလန်ကငါအခုမှလှုပ်ပေးခဲ့တာမဟုတ်ဘူးတဲ့ဟောတော့ငါအဲ့ဒီမှာ ငါဟာဇောတိပါဠဆိုပြီးတော့ဘဝတစ်ခုရခဲ့တယ်ဆိုပြီးတရဘင်ကဇတ်ဆိုတာပြန်ဟောတာအဲ့ဒီတော့ကဦးဇင်းတို့ဖះအလောင်းတော်ဟာပုံနာရဲ့သားအဲ့ဒီမှာသူမွေးတဲ့နေ့မှာတတိုင်းပြည်လုံးမှာလက်နက်တွေအကုန်အယောင်ထွက်တာရှင်မြန်အရဏပုံနာကြီးမေးတယ်တိုင်းပြည်တစ်ပြည်လုံးနန်းတော်ထဲမှာလက်နက်တွေအယောင်တွေတဝင်းထက်ကုန်တော့ဘာတွေလည်းမသိဘူးအရှင်ဖះအရှင်မင်းကြီးမပူပါနဲ့တပည့်တော်သားလေးမွေးတယ်ဟာသားလေးကဘာဖြစ်မှာလဲ သူဟာလေးအတက်ကိုတစ်ဖက်ကန်းခတ်ကျွမ်းကျင်တဲ့ပုဂ္ဂိုလ်ဖြစ်ပါလိမ့်မယ်အေးအဲ့ဒါဆိုမင်းကောင်းမွန်မွန်ပြုစုရော့အတပြားတစ်ထောင်ယူသွားဆိုပြီးအဲ့ကလေးကိုကောင်းမွန်ပြုစုခိုင်းတာကလေးကအရွယ်ရောက်လာတော့သူ့အဖေကတခါတည်းတက်ကတော်ပြီးပညာသင်လွတ်တာပညာသင်လွတ်တော့သူများတွေမတီထွင်နိုင်တဲ့အရာမှန်မြတ်သူအကုန်တီထွင်နိုင်တယ်အဲ့ဒီလိုနဲ့အကုန်တီထွင်ပြီးတော့မှတက္ကသိုလ်ဘီကပညာသင်ပြန်လာတော့အရှင်မင်းကြီးသားတော်ဟာတက္ကသိုလ်ဘီကပညာသင်ပြန်လာခဲ့ပါပြီ။ ပြန်လာခဲ့ပါပြီဆိုတော့အေးဟုတ်ပြီကဲအဲ့ဒါဆိုရင်လာကရိတ်ခါထောက်ပံ့ပေးထားဟာလာကရိတ်ခါတာထောက်ပံ့ပေးထားသူပညာလည်းဘာမှလည်းမတွေ့ရသေးဘူးဆိုတော့ကြံတဲ့လေးသမားတွေကမကျင်တတ်ဘူးမကျင်တတ်တဲ့အခါကျတော့အရှင်မင်းကြီးဒီလေးသမားတွေကလာကတွေပေးထားလိုက်တာဘာမှလည်းအစွမ်းလည်းမပြရသေးဘူးအရှင်မင်းကြီးပြခိုင်းပါအောင်အေးဟုတ်ပြီအဲ့ဒါဆိုပြခိုင်းမယ်ကဲမင်းအဲ့ဒါဆိုလေးပြပါဟုတ်ပါပြီအရှင်မင်းကြီး ဟာဒီတိုင်းပြည်မှာလဲသမားပေါင်းဘယ်လောက်ရှိလဲတကယ်ကျွမ်းကျင်တဲ့လဲသမားပေါင်း6000ကျော်ရှိပါတယ်အဲ့ဒီ6000ကျော်အကုန်ခေါ်ပါ6000ကျော်ကိုအကုန်ခေါ်ပြီးတော့အဲ့ဒီတည်းကနေမှအတော်ဆုံးလဲဥပြန်ရွေးပါအဲ့ဒီလဲဥလုံးကိုတခါတည်းသူကအလဲကောင်ကနေပြီးတော့နေပြီးတော့အဲ့ဒီအင်မတန်မှကျွမ်းကျင်ပါတယ်ဆိုတဲ့လဲသမားလဲယောက်လုံးတပြိုင်နက်ငါ့ကိုလဲနေပြည့် ဟာမလောက်ပါနဲ့အတင်ငယ်ငယ်လေးရှိတယ်တခါတည်းသေသွားမှာပေါ့ကျွန်တော်တို့လေးချက်ဟာအင်မတန်မှတိကျတဲ့လေးချက်တွေဘယ်မှမလွဲဘူးပြစ်မှကိစ္စမရှိဘူးမင်းတို့ပြစ်တာပြစ်ငါဖန်ကကာကွယ်နိုင်တယ်ဆိုပြီးတော့အဲ့ဒါသူတို့တပြိုင်နက်တည်းထောင်လေးထောင်ကိုသွားရက်ခိုင်းပြီးတော့အရက်လေးမျက်နာကနေမှသူ့ကိုမြားလေးချောင်းနဲ့ပြစ်တဲ့မြားကိုသူ့ရဲ့မြားတစ်ခုတည်းနဲ့ပြန်ပြီးတော့အဲ့ဒီလေးချောင်းတို့ကိုကာကွယ်တဲ့ အတတ်ပညာကိုသူလုပ်ခဲ့တယ်အကုန်လုံးအံ့ဩကုန်တာအဲ့ဒီကနေမှတခါတည်းကဲအဲ့ဒါဆိုရင်သူတို့၄ယောက်လုံးအဲ့မှာနေသူဒီကနေတစ်ချောင်းနဲ့ပြစ်မှာအဲ့လိုတော့မလုပ်ပါနဲ့သူတို့မသေးရပါဘူးဆိုတော့အဲ့ဒါဆိုရင်လည်းကဲငါပြောပင်၄ပင်ကိုစိုက်တမြားတစ်စင်းနဲ့နဲ့အဲ့ဒီ၄တောင်းကဟာကိုအကုန်လုံးမှန်ပြီးတော့အဲ့မြားသူ့လက်ထဲပြန်ရောက်သူပြစ်ပြမယ်ဆိုပြီးတော့အဲ့လိုနဲ့မြားပြစ်နီး ကိုယ်ဝိုက်သွားတာတွေနော်တခါတည်းထုတ်ချင်းမောက်သွားနေအမျိုးမျိုးကို ပြတော့တိုင်းပြည်လုံးကအကုန်လုံးဝမ်းသာကြတာအကုန်လုံးတို့နိုင်ငံကိုတော့ကာကွယ်တဲ့ပုံကိုတော့ပေါ်ပြီးပေါ်ပြီးဆိုပြီးတော့ဒါလောက်စွမ်းတဲ့ပုံကိုဖြစ်တော့ဖះအလောင်းတော်ကိုစုတွေချလိုက်ကြတာဆက်ရှက်ကလေးလောက်ရတယ်တဲ့အဲ့ဒီလောက်ရလာတဲ့ငွေကြေးတွေနဲ့သူစဉ်းစားတယ်ရှင်မြင်ကလည်းယာရုတွေချီးမြောက် ငါဟာဒီလိုစည်းစိမ်တွေရပြီးတော့ဘာလုပ်မှာလဲဒီငွေကြေးတွေကိုအကြောင်းပြုပြီးတော့ကိလေသာကာမဂုဏ်အာယုံတိုးပွားကြောင်းဖြစ်လိမ့်မယ်ဒီလေးအတတ်တွေနဲ့တတ်မယ်ဖြတ်မယ်လုံမယ်ပြစ်မယ်လေးအတတ်ဆိုတာလူသားတဲ့အလုပ်လေဒါတွေနဲ့တနိုင်ငံနဲ့တနိုင်ငံတိုက်မယ်ခိုက်မယ်စည်းစိမ်တွေဥစ္စာတွေရအောင်ယူကြမယ်တတ်မယ်ဖြတ်မယ်သေတဲ့ခါကျတော့အာကုဇိုအကျိုးပေးလို့ငရဲသွားလိမ့်မယ်ဘုရားလောင်းကသူစဉ်းစားတာ ဒီဘဝမှာလည်းပဲကိလေသာတွေတိုးပွားနိုင်မယ်နောက်ဘဝမှာလည်းငရဲသွားမယ်လမ်းငါမရွေးတော့ဘူးတော်ပြီတခါတည်းပဲတောထွက်ပြီးတော့တရားကျင့်တောထွက်ပြီးတရားကျင့်တော့ဖရာအလောင်းတော့လိုက်ပြီးတော့အဲ့ဒီမှာလည်းအကုန်လိုက်ပြီးတော့တရားကျင့်ကြတဲ့အထဲမှာအခုရှင်မောက္ကလန်အလောင်းရဲ့ယသိကိတ္တဝိဆဆိုတဲ့ယသိကလည်းသူကလည်းယသိရှင်မောက္ကလန်အလောင်းကလည်းလာပြီးတော့ယသိဝတ်တာ အဲ့ဒီရသက်ဝတ်တဲ့ရှင်မောက္ကလန်အလောင်းဖရာလောင်းတော်ကနေမှာငါဒီမှာပြိတ္တတွေများလုံးအကြည့်ပြီမင်းတို့နေရာတွေခွဲကြနေရာတွေခွဲပြီးသွားကြဆိုပြီးနေရာခွဲခိုင်းတော့အဲ့ဒီမှာနေရာခွဲပြီးသူသတင်းသုံးရင်းနဲ့တရက်ရောက်တော့ရှင်မရဲ့နန်းဦးရည်ကြီးထဲမှာသွားပြီးတရားမှတ်နေတာအဲ့တရားမှတ်နေတဲ့အချိန်မှာဩယာရုကြတဲ့ပြည့်တဲ့သာအမျိုးသမီးကရှင်မောက္ကလန်အလောင်းရသက်ကိုမြင်တော့ ကြက်သေးရတုံးတာကြီးတွေးလိုက်ရတာဆိုထွေဆိုပြီးဇဆွေးနဲ့ထွေးထားခဲ့တာအဲ့ဒီကနေထွေးပြီးအိမ်ပြန်သွားတော့ဟာသူ့ရာထူးပြန်ခန့်ခါနဲ့ဟာအဲ့ဒီမကောင်းတဲ့ပုံကိုကြီးငါဇဆွေးနဲ့ထွေးခဲ့လို့ငါတော့ဒီလိုရတာပဲဆိုပြီးတော့တခါတည်းအဲ့ဒီမှာနေ तू ကဝမ်းသာအာရဖြစ်အဲ့ဒီကနေမှတခါနောက်ထပ်အဲ့ဒီသူ့ရဲ့တခါတည်းမိထွေတယောက်ကလည်းယာရုကြပြန်ရောယာရုကြတော့ဟာသင်ဘလို့လို့ယာရုပြန်အာအဲ့ပုံကြီးသွားဆွဆွဲနဲ့ထွေးလို့ဆိုတော့ သွားပြီးဒုရင်းနဲ့သွားထွေးဟာသူကလည်းသူကသူတိုက်ဆိုင်တိုက်ဆိုင်ပြီးတော့သူကသူယာရုပြန်ရတော့ဟာဒီပုဂ္ဂိုလ်ကြီးပေါ့ဆက်သွဲထွေးလို့ပဲဆိုရှင်မောက္ခလာလောင်းညာဆက်သွဲတွေနဲ့ချွဲတွေနဲ့ထွေးခံနေရတာအဲ့လိုနဲ့နောက်ဆုံးရောက်တော့ရှင်မင်းတပုံစကန်တွေသွားနှိမ်နှင်းတော့မယ်ဆိုတော့အရှင်မင်းကြီးတိုက်တိုင်းအောင်အောင်ကတော့အဲ့ဒီထဲမှာရှိတဲ့ရသက်ကိုအဲ့လိုလုပ်ရင်တော့မယာထုတွေပြန်ပြန်ရကုန်တယ်သူတို့အဲ့လိုလုပ်လို့ပြောတယ်ဆိုတော့ဟောရှင်မင်းကလည်းမိုက်မိုက်မဲမဲနဲ့ သူနဲ့စစ်တပ်တွေအကုန်လုံးသွားပြီးတော့အဲ့ဒီရှင်မောက်ကလန်အလောင်းကြီးပေါ်မှာသွားပြီးဒရိတွေနဲ့အကုန်သွားထွေးကြအကုန်လုံးထွေးပြီးတော့သွားတော့စစ်တိုက်ပြီးတော့ပြန်လာတော့တိုက်ပွဲရတော့အောင်းလာ သူ့အကြောင်းနဲ့သူ အောင်းတော့ဒီပုဂ္ဂိုလ်ကြောင့်လို့ထင်တာအဲ့ဒီမှာနေဘသူကစိတ်ဆိုးလဲနတ်တွေကစိတ်ဆိုးတာဒါလောက်သူတော်ကောင်းကိုမှပြမားတဲ့တိုင်းသူပြည်သားတွေအသေးဆုံးနဲ့ကိုသိအောင်လှုပ်တော့မယ်ဆိုပြီးတော့ တခါတဲ့အဲ့ဒီယသိကို ကြည်ညိုတဲ့နတ်တွေကအဲ့ဒီမှာဘာလုပ်လိုက်လဲဆိုတော့တခါတဲ့ရွှေမိုးတွေငွေမိုးတွေရွာချဟာရွှေတွေငွေတွေဆိုထွက်ကောက်တာပေါ့ထွက်လဲကောက်လဲကောက်တော့မှအဲ့ဒီမှာကြတော့မှဓာမိုးလှမိုးတွေအကုန်လုံးရွာချပြီးတော့ကောင်းကင်ကဓာတွေလှန်နေကြောက်တုံးနေအကုန်လုံးအုံအုံအုံအုံနဲ့ပျော်ကြပြီးတော့အဲ့ဒီမှာအကုန်လုံးထုချေရိုက်နေပြီးမှတခါတဲ့ပြာပုံမိုးတွေရွာချတယ်အကုန်သေးရော အဲ့ဒီမျိုးကြီးပေါ်မှာအဲ့ဒီစောစောကယသိကိုတော့တခါတည်းသူ့ရဲ့အဲ့ဒီမှာအာတခါတယောက်ကနေမှတခါတည်းအခြေကြောပြီးတော့ဖះလောင်းတော်ခေါ်လာလို့ဖះလောင်းတော်ကဦးဇင်းတို့ဖះလောင်းတော်ကြီးကနေမှရှင်မောက်ကလန်ကြီးအလောင်းအဲ့ဒီကိတ္တဝိသယသိကိုသေသေးချာချာပြုစုတယ်ဒါပေမဲ့လည်းမရတော့ပါဘူးတဲ့ကိုကဒီတွေးတွေနဲ့အဲစစ်တက်ကြီးလိုက်လာပြီးတော့အဲ့လိုဒီချွဲတွေနှက်တွေကြားထဲမှာနေခဲ့ရတယ်အသက်မရှင်တော့ဘူးအဲ့ဒီတုန်းကလည်း ကြီးကြီးကျယ်ကျယ်နဲ့သူ့ရဲ့ဇာပနာပွဲကြီးကိုငါလှုပ်ပေးခဲ့ဘူးတယ်ဆိုပြီးတော့ရှင်မောက္ကလံမထေမြတ်ကြီးရဲ့ဘဝအကြောင်းကိုအဲ့ဒါမျိုးပြောလိုက်တယ်နော်အဲ့ဒီကနေမှဒါရှင်မောက္ကလံမထေမြတ်ကြီးကိုတတ်တဲ့ဟာတွေကိုအဇာတတမင်းကအဲ့ဒီချိန်ဖះကြီးညိုနေပြီလေမြတ်စွာဘုရားပြိဋိဘံပြုကနာနီ၈နှစ်အလိုခဲ့အဇာတတမင်းကမြတ်စွာဘုရားကိုကြီးညိုခဲ့တာဆိုတော့သူကြီးညိုတဲ့ဒီရှင်မောက္ကလံမထေမြတ်ကြီးကို ဘသူတတ်တယ်လဲဆိုတာကိုတေချာစုံနှန်းခိုင်းတော့အယမူးရနဲ့ပေါ်ရောအဲ့ဒါမင်းငါမြဘာထင်လဲငါတကိုးကြီးတဲ့ရှင်မောက်ကလာတော့ငါဘလို့ထုလိုက်တာကွာဘလို့တတ်လိုက်တာကွာနဲ့ဆိုပြီးတော့အဲ့ခါတဲ့အဲ့ဒီမှာအမှုသမားတွေပေါ်ကုန်တော့ရှင်မရအကုန်ဖမ်းခိုးသား900အကုန်ဖမ်းဘသူခိုင်းလို့လောက်တာလဲဘာကြောင့်ဒါလောက်တာလဲအဲ့ဒီမှာသူတို့ရဲ့ ဒိဋ္ဌိဆရာကြီးကခိုင်းလို့လောက်ရတာပါလောက်ချင်လို့မဟုတ်ပါဘူးသူတို့ပတ်စံပေးပါတယ်ပေါ့အဲ့ဒီအတွက်ကြောင့်မို့ရှင်မောကလန်တတ်နိုင်ရင်ပတ်စံအသဗျာပေးမယ်ဆိုလို့သူတို့တတ်ခဲ့ရတာပါဆိုတော့အဲ့ဒီဒိဋ္ဌိတွေအကုန်ဖမ်းဖမ်းပြီးတော့ဇာတတမင်းကဒီလောက်တန်ခါနဲ့ဒီဟွာတွေကိုလောက်ရမလားဆိုပြီးတော့တခါတည်းအဲ့မှာခါတဝက်လောက်မြေကြီးတဲ့မြုပ်မြုပ်ပြီးတော့မှ အပေါ်ကနေမှတခါတည်းကောက်ရိုးတွေနဲ့ပုံမိတိုက် မိတိုက်ပြီးမှတန်ထွန်ရက်တွေနဲ့နွားတွေနဲ့အကုန်လုံးအပိုင်ပိုင်ပြအောင်ထွန်ပြီးအကုန်တပ်ပလိုက်တယ်နော်ဒါဒီနေ့ရှင်မောက္ကလန်ရဲ့အကြောင်းဒါနောက်ထပ်ဟောဖို့ကအနုမာနတော့ကိုဟောဖို့ကစီတင်ထားတာဒီနေ့တော့များပါပြီနော်အဲ့ဘက်ကိုအလှမရောက်တော့ပြောစရာတွေကအများကြီးနော်ဒါဥစဉ်လဲစမိဆိုင်ရာတွေနဲ့ကြုံရာတွေနဲ့ဒါအဓိကကတော့ဥစဉ်တို့ဒီရှင်မောက္ကလန်ရဲ့ဘဝအကြောင်းတွေကို လေ့လာရင်းနဲ့ ဦးဇင်းတို့ရဲ့ဒကာဒကမတို့ဦးဇင်းတို့တွေမှာဘဝတွေမှာရှိခဲ့တဲ့ကိုယ့်ရဲ့စိတ်ကြမ်းတွေစရိုက်ကြမ်းတွေလောဘကြမ်းတွေဒေါသကြမ်းတွေမောဟကြမ်းဆိုတဲ့ဒီစိတ်ကြမ်းစရိုက်ကြမ်းလောဘဒေါသမောဟအကြမ်းတွေဒါတွေကိုပယ်ရှားနိုင်အောင်ကြိုးစားဖို့ဒါဦးဇင်းတို့အရေးကြီးပါတယ်နော်အဲ့တော့ကုသိုလ်ကံအကုသိုလ်ကံဆိုတာပြုတ်ပြုတ်တဲ့ပုံကိုယ်နောက်ရကြတာပဲကိုကတခါတည်းတတ်မဲ့ဖြတ်မဲ့ခိုးမဲ့ဝှက်မဲ့ဆိုရင်အဲ့ဒီအကုသိုလ်ကိုယ်စီပြန်လာတာပဲ အာဒါနပြုမယ်သီလစောင့်တည်မယ်တရားဘာဝနာပွားမယ်ဥပုပ်သီလတွေစောင့်တည်ကြမယ်နော်သူများတွေကိုထောက်ပံ့မယ်လှူဒါန်းမယ်ဒါကောင်းတဲ့အလုပ်တွေအဲ့ဒီကောင်းတဲ့အလုပ်တွေကလည်းကိုယ့်နောက်ကိုအရေးတစ်ဖွဲပါမှာပါပဲဒါကြောင့်မို့ကိုကဒီတရားတွေကိုစင်ញံသုံးသပ်ပြီးတော့ဩငါတို့ဟာဒီသာသနာတော်ကြီးနဲ့တွေ့တဲ့အခါမှာဒီမကောင်းတဲ့စိတ်ကြမ်းစရိုက်ကြမ်းလောဘဒေါသမောဟဆိုတဲ့ဓာတွေကိုကြိုးစားကြိုးစားပြီးဖယ်ရှားနိုင်အောင်ငါတို့လုပ်မှာပဲနော်အဲ့ဓာတွေမဖယ်ရှားလို့ ဒေါသလေးတစ်ခုကြောင့်မို့သူများအပေါ်မှာလုံမိလိုက်ရင်နော်အဲ့ဒီဒေါသရဲ့အကျိုးကဘဝသိမ့်မုံတန်ပေါင်းများစွာပြန်ခံရတာကိုကလှုပ်လိုက်တာတော့တစ်ခါပဲလှုပ်လိုက်တာတော့အကုသိုလ်ကတစ်ခါပဲပြန်ခံရတဲ့အခါကျတော့အသင်္ချေနန္ဒဘဝပေါင်းများစွာပြန်ခံရကိုယ်ဆိုကလည်းဒီတိုင်းပဲကိုလှုပ်လိုက်တာတစ်ချိန်ပဲဒါပေမဲ့ဘဝပေါင်းများစွာလူစည်းစိမ်နတ်စည်းစိမ်ကိုပြန်ပြီးတော့ရသေးတယ်ကုသိုလ်ရဲ့အကုသိုလ်ရဲ့အကျိုးဟာအဲ့လိုသွားတာအဲ့ဓာတွေကိုသိပြီးတော့ဩယနေ့ ရှမောက်ကလမထေမြတ်ကြီးရဲ့တရားတွေကိုနာယူတဲ့အခါမှာနံပါတ်1ဦးဇင်းတို့အိမ်ငိုက်ပြင်းနီးခုနှစ်နီးပေးခဲ့တယ်နော်အိမ်ငိုက်ပြင်းနီးခုနှစ်နီးဒါမှတ်သားရမယ်နောက်ပြီးတော့အခုတဏကုံခန်းရင်တန်တရာကလွတ်ချင်ရင်ဘာလို့ရမှာလဲဝေဒနာနုပဒနာရှုွက်တွေရှုရမယ်နော်နိဗ္ဗာန်ကိုလိုချင်ပါတယ်လိုချင်ပါတယ်ဆိုတဲ့ပုံကိုယ်တွေဟာနော်ကိုယ့်ရဲ့တန်တမာသီလသမာဓိပညာမြင့်အောင်လုပ်ရမယ်နော်အခုပြောသလိုပဲအဲမျက်စိမှလည်း မြင်တိုင်းမြင်တိုင်းမှာလောဘဖြစ်ရင်လည်းဖြစ်တဲ့လောဘလေးတွေမြင်အောင်ရှုဒေါသဖြစ်ရင်လည်းဖြစ်တာလေးကိုမြင်အောင်ကြည့်နော်အဲ့လိုလိုအာယုံ6ပါးတကား6ပါးတွေ့တိုင်းတွေ့တိုင်းမှာဒုက္ခဝေဒနာပေါ်ရင်လည်းပေါ်လာတဲ့ဒုက္ခဝေဒနာကိုရှုဒုက္ခဝေဒနာမှာရှုနိုင်ရင်လောဘမဖြစ်တော့ဘူးပေါ့ဒုက္ခဝေဒနာမှာရှုနိုင်ရင်အနေဆာရှုနိုင်ရင်ဒေါသမဖြစ်တော့ဘူးပေါ့အဲ့ဒီလိုဖြစ်ပျက်ကိုမရှုနိုင်ရင်နောက်ကမြင်နိုင်ကြားတိုင်းနားနိုင်စားတိုင်းမှာဥဒ္ဒနောတရားဓမ္မတွေလောဘတွေဖြစ်လိုက်ဒေါသတွေဖြစ်လိုက်မောဟတွေဖြစ်လိုက်ဖြစ်နေမှာ အဲ့ဒါဘာကြောင့်လဲတတိမရှိလို့နော်တကားတွေကိုစောက်ရှောက်တဲ့တကယ်စောက်မရှိတတိဒီဟုတော့တကယ်စောက်မရှိတော့မျက်စိကလည်းမြန်နာနဲ့ဟာဆဲဟာဆိုဟာအဟွာတွေ့ရမိဟာမကျင်နာဘူးဟာဆဲလိုက်ဟာအာဒီဟာတွေ့ရမိဟာမကျင်နာဘူးဟာဆိုလိုက်ဟာနားနဲ့အတန်နဲ့ကြားပဲဟာဒီလိုတွေဒလိုမတော်မတရားလောက်အောင်မလားဟာလောဘတွေဖြစ်လိုက်ဒေါသတွေဖြစ်လိုက်မောဟတွေဖြစ်လိုက်အဲ့ဒါဘာကြောင့်လဲကြားတဲ့ဝေဒနာပေါ်မှာမရှုနိုင်လို့ ညင်းတဲ့ဝေဒနာပေါ်မှာမရှုနိုင်လို့နာနဲ့ဝေဒနာပေါ်မှာမရှုနိုင်လို့စားတဲ့ဝေဒနာပေါ်မှာမရှုနိုင်လို့ခန္ဓာကိုယ်အတွေ့အထိဆိုတဲ့ဝေဒနာတွေပေါ်နေပါရဲ့တန်းနဲ့အဲ့ဒီပေါ်မှာမရှုနိုင်လို့စိတ်ထဲမှာတွေးနေရင်နဲ့တွေးနေရင်နဲ့ဒေါသတွေဖြစ်တွေးနေရင်နဲ့သောကတွေဖြစ်အဲ့ဒါဘာကြောင့်လဲမရှုနိုင်လို့ဝေဒနာသုံးပါးရဲ့အပေါ်မှာဝေဒနာရဲ့အနိစ္စကိုမမြင်လို့မျက်စိနဲ့ဆင်းနဲ့တိုက်တာတာယာဝယ်ဖြစ်ရင်ဒုက္ခဝေဒနာ မကြိုက်တာတွေ့ရင်ဒုက္ခဝေဒနာအလဲအလဥပ္ပခဝေဒနာဒီဝေဒနာသုံးပါမောလင်းရနေမောချုံအချိန်တိုင်းဖြစ်နေတာကြီးကိုတတိထားပြီးမရှုနိုင်လို့နောက်ကနေလောဘဖြစ်ရတယ်ဒေါသဖြစ်ရတယ်မောဟဖြစ်ရတယ်အဲ့ဒါတွေကို ရှုပါတဲ့အဲ့ဒါနိဗ္ဗာန်ကိုတကယ်ရောက်ချင်ရင်အဲ့ဒီတရားတွေပေါ်မှာမဆွဲလန်းပါနဲ့ဝေဒနာလည်းဘယ်ဝေဒနာမှမဆွဲလန်းနဲ့အာထာကောင်းတဲ့အတွေ့အထိလေးပဲတာယာဝယ်လေးပဲဆိုမဆွဲလန်းပါနဲ့တဲ့နော်ဒါမဆွဲလန်းရာတွေတရားဟောပါတယ်နော် နောက်ပြီးတော့အခုပြောသလိုပဲသူတစ်ပါးတွေနဲ့ဆက်ဆံတဲ့အခါမှာမာနေမာနတွေနဲ့မဆက်ဆံပါနဲ့ခိုက်ရန်နေညင်းခုန်ညင်းနေမလုပ်ပါနဲ့နော်တခါတည်းပေါင်းနဲ့ပေါင်းလိုက်တဲ့ဟာတွေကိုပေါင်းမှလုံးဝမပေါင်းနဲ့လည်းမပြောဘူးပေါင်းမှအမြဲတမ်းအမြဲမပြတ်ကြီးပေါင်းနေခိုင်းတာမျိုးလည်းမဟုတ်ဘူးအပေါင်းဖော်တွေဒါမျိုးတွေနဲ့လည်းပေါင်းတဲ့သလိုပေါင်းကွာတို့ခွာတဲ့သလိုခွာအဲ့လိုနေရမယ်တဲ့နော်အဲ့ဒီတရားတွေဆင်ញံသုံးတိုင်ရင်းနဲ့ရှင်မောက္ကလန်ရဲ့ အဲဘဝနဲ့ဓမ္မတွေကြည့်လိုက်တဲ့အခါကျတော့အော်အင်မတမတကောကြည့်တဲ့မထေမြတ်ကြီး ဖြစ်ခဲ့ပါရဲ့တန်းနဲ့နောက်ဆုံးတော့သူတစ်ပါးတွေအသက်ခံလို့တည်ခဲ့ရတယ်ဆိုတာအတိတ်ရမကောင်းမှုလုပ်ခဲ့တဲ့ဝိုကျွေးတွေပဲဒီဝိုကျွေးတွေရှိရင်ဘယ်သူမှရှောင်လို့လည်းမရလွှဲလို့လည်းမရပဲပြန်ခံစားကြမှာဒါကြောင့်မို့အကုသိုလ်တွေရှောင်ကုသိုလ်တွေဆောင်ပြီးတော့ယနေ့ဦးဇင်းတို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေဒီယနေ့မှ စ၍ နိဗ္ဗာန်ရသည့်ဘဝတိုင်အောင် သူတော်ကောင်းတရားများကိုကြင်ကြံကြောကုတ်ပွားများ အထောက်နိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓုပါဖျား